သာသနာတော်နှစ်2564ခုကောဇာတိ1382ခုနတ်တော်လာကွယ်နေ့2021ခုနှစ်တလပိုင်းစနေရက်အင်္ဂါနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှရှင်များနဲ့တကွလိုင်းမော်ကနေတရားဒေသနာများကိုနာယူကြီးညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက် ဘုန်းဘုန်းတို့စနေတနင်္ဂနွေဥပုံနေ့များမှာ45မိနစ်တနာရီခန့်အချိန်ယူပြီးတော့ဓမ္မဒါနဓမ္မပူဇာတရားဒေသနာများ ဟောကြားခြင်းတရားဒေသနာများနာယူခြင်းဆိုတဲ့စင်ကြယ်တဲ့ကုသိုလ်ကောင်းမှုကိုပြုကြတယ်ပေါ့နော်အဲ့တော့ဒီကနေ့ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့နှစ်ဖက်သောမိဘများကိုအမှုထား၍ ကိုမင်းသူမတိတာဦးကျော်တီဟရွှေဆိုင်မိသားစုရွှေဘိုမြို့မှမတိတာဦးရဲ့မွေးနေ့ဓမ္မဒါနအလိုတဲ့နောက်ပြီးတော့မိခင်ကြီးဒေါ်စန်းစန်းလွင်အားအမှုထား၍ကိုတင်အောင်ကြီးမဆုစုလင်းသားမောင်ဖြိုးခန့်လင်းမိသားစုရန်ကုန်မြို့တဲ့နောက်ပြီးတော့မိခင်ကြီးဒေါ်တန်းအေးဤ84နှစ်ပြည့်မွေးနေ့အလှူဖြစ်ဖြင့် သားဒေါက်တာမိုးမြင့်ဇော်ဝင်းသမီးဒေါက်တာခင်စိုးမိုးဝင်းဒေါက်တာထက်ထက်ကျော်ဒေါက်ခင်မြတ်ဝရီမိသားစုရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအလုံးဝမ်းမြောက်ဝမ်းသာ ဖြစ်စေဖို့ဘုံဘုံတို့ပတ်ကြပြပါเนาะဒီတော့ဒီနေ့နာယူကြည်ညိုကြမယ် တရားဒေသနာကမင်္ဂလာတရားတော်အပိုင်7နော်မာတာပိတုဥပဋ္ဌာနာပုဒ္ဒဓာရတသင်္ကဟော အနာကုလသကမ္မန္တာဣတံမင်္ဂလမုဒ္ဓမဒီကဓမ္မပုဒ္ဒဓာရတသင်္ကဟောကို ရောက်သွားပြီနော်ပုဒ္ဒဆိုတာသာသမီဓာရဆိုတာဇနီးမယား သင်္ကာဟဆိုတာဝတ္တရားနဲ့အညီကြီးမြောက်တယ်သင်္ခါတရား၄ပါးနဲ့အညီကြီးမြောက်တယ်လို့ဒီလိုအဓိပ္ပာယ်ရမိမိရဲ့သာသမီနော်ဇနီးမယားကိုသင်္ခါတရား၄ပါးနဲ့မိဘတို့ရဲ့ဝတ္တရားနဲ့လင်ယောက်ျားတို့ရဲ့ဝတ္တရားနဲ့နော်ကြည်ပြောင်းအောင် ဆောင်ရွက်ပြီးတော့ကြီးမြောက်မှု ပြုတာဟာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်း ကောင်းမြတ်တာတွေအလုံးစုံပြည့်စုံခြင်းရဲ့အကြောင်းတရားလို့မြတ်စွာဘုရားဟောနော်အဲ့တော့မင်္ဂလာတရားကတဖြည်းဖြည်းနဲ့မင်္ဂလာမောင်မယ်ဘဝကနေဟိုအရွယ်ရောက်လာပြီလို့ပြောရမယ်နော်စစချင်းဘုရားစတော့လူမိုက်ကိုမမီဝဲရဘူးပညာရှိကို ပေါင်းတင်ဆက်ဆံရမယ်ဘာတန်ဖိုးရှိတယ်ဘာတန်ဖိုးမရှိဘူးဆိုတာကို ကောင်းကောင်းနားလည်ပြီးတော့တန်ဖိုးဖြတ်လို့မရတဲ့ ပူဇော်သင်ပူဇော်တိုက်တဲ့ယရနာမြတ်သုံးပါးရဲ့ပုံမှာတန်မိုးကိုနားလည်ပြီးတော့ပူဇော်ရမယ်ဒီကစတယ်နော်အဲ့ဒါပြီးတော့ပဲရောက်သွားတာပฏิရူပနော်တင်တင်လျှောက်ပတ်တဲ့အယတ္တိတမှာနော်ကြီးပွားခြင်းချမ်းသာခြင်းနဲ့ပြည့်စုံခြင်းနဲ့ဆိုလို့ရှိရင် ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့အယတ္တိတမှာနေထိုင်ခွင့်ရရမယ်ကိုယ့်ရဲ့ရှေးဘဝကကုသိုလ်ကောင်းမှုအထူးကိုလည်းပဲပါခဲ့တဲ့လူတစ်ယောက်ဖြစ်ဖို့လည်းအရေးကြီးတယ်ပို့ပြီးတော့အရေးကြီးတာက အတ္တတမ္မာပဏိတိစကိုယ့်ရဲ့စိတ်ကိုအကောင်းဆုံးထားနိုင်တဲ့မင်္ဂလာတရားအရေးကြီးတာတွေကိုမြတ်စွာဘုရား အခြေခံစပြီးတော့အရင်ဟောလိုက်တာပေါ့နော်အဲ့ဒါပြီးတော့မှပညာသင်တဲ့အရွယ်ပါဟုသစ္စင်စသိပ္ပင်စဝိနယောစသုတိခိတော သူပါတိတာစယာဝါစအသိပညာအတတ်ပညာတွေနဲ့ပြည့်စုံရမယ်လူကျင်ကိုလူစည်းကမ်းကိုလိုက်နာရမယ် ဟုတ်လားပြီးတော့ကိုယ့်ရဲ့နှုတ်ကိုပြောဆိုလိုက်တဲ့စကားကိုနားတဲ့ကိုရောက်လာတဲ့စကားအလွန်မှအရေးကြီးတဲ့အတွက်ကြောင့်အဲ့ဒီမင်္ဂလာတွေကိုမြတ်စွာဘုရားပြည့်စုံအောင်အရင်ဟောတယ်စကားကောင်းများပြောဆိုနိုင်ရမယ်နော်အဲ့ဒါပြီးတော့မှဘယ်ရောက်သွားတော့မာတာပိတုဥပဒါနဟုတ်လားမာတာပိတုဥပဒါနမိခင်ဖခင်တို့ကိုပြုစုလှုပ်ကြွေးခြင်းဆိုတဲ့မင်္ဂလာတရားဟိုတနေ့ကထိုက်သည့်အားလျော်စွာအခြေချပြီးတော့ပြောခဲ့နော် တော့ဒီကနေ့မိမိရဲ့သားသမီးများ နော်ဇနီးမယားဒါရဲ့ပုံမှာဝတ္တရားကြည်ပြွန်အောင်မေတ္တာတရားအရင်ကထားပြီးတော့သူတို့ရဲ့ပုံမှာစောင့်ရှောက်နိုင်မှုသူတို့ရဲ့ပုံမှာချီးမြှောက်နိုင်မှုဟာ အလွန်ကြီးမားတဲ့မင်္ဂလာတရားဆိုတာလေးကိုဒီကနေ့ပြောကြမယ်နော်အဲ့တော့ဘုန်းဘုန်းတို့ ဒီမင်္ဂလာကမင်္ဂလာနှစ်ပါးလို့ခွဲယူမယ်ဆိုရင်လည်းရတယ်တပါးတည်းပေါင်းယူမယ်ဆိုရင်လည်းရပါတယ်ပုဒ္ဒဒါရသာသမီရဲ့ဇနီးမယားရဲ့ဘုံတို့တပါးစီခွဲပြောနော်ပုဒ္ဒသင်္ကဟသာသမီတွေရဲ့ပုံမှာမိဘတွေဟာမိဘရဲ့ဝတ္တရား၅ပါးနဲ့အညီချီးမြှောက်တာကိုပဲဒါပုဒ္ဒသင်္ကဟ မင်္ဂလာနဲ့ပြည့်စုံတယ်လို့ဆိုရတယ်တဲ့ဒီနေရာမှာမိဘရဲ့ဝတ္တရား၅ပါးနဲ့အညီချီးမြှောက်ဖို့လိုသလိုသင်္ကာဟဆိုတဲ့ပါဠိစကားလေးကဒီစကားလုံးလေးကသင်္ခါတရား၄ပါးကိုလည်းပဲသူကညွှန်းဆိုရာရောက်တယ်လို့ဆိုနိုင်တယ်နော်အဲ့ဒီသင်္ခါတရား၄ပါးကိုလည်းပြီးတော့ဘုံဘုံတို့ပြောပါမယ်အဲ့တော့ဒီမှာအရေးကြီးတာကမိဘရဲ့ဝတ္တရား၅ပါးဆိုတာလေးမိဘဖြစ်လာပြီဆိုတာနဲ့ မိဘရဲ့ဝတ္တရား၅ပါးဟာသားသမီးတွေရဲ့ပုံမှာအလွန်ကြီးမားတဲ့အကျိုးကျေးဇူးတစ်ခုအနေနဲ့ကောင်းခြင်းဆိုးခြင်းရဲ့ပုံမှာတက်ရောက်နေတယ်နော်ဒါကြောင့်မလို့မိဘဖြစ်ပြီးဆိုလို့ရှိရင်သားသမီးတွေရဲ့ပုံမှာဘလို့တာဝန်တွေရှိလာတယ်လေတချို့မိဘသာဖြစ်နေတာမိဘရဲ့တာဝန်ကိုမြတ်စွာဘုရားရဲ့အလိုတော်ကြမပြောနိုင်ကြဘူးပေါ့နော်ဗုဒ္ဓဘာသာဝင်လို့ဆို냐တော်လည်းပဲ အေးမင်းသားသမီးတွေရပြီဆိုသားသမီးတွေရဲ့ပုံမှာမင်းဟာမိဘတယောက်ဖြစ်ပြီးအဲ့လိုဆိုရင်သားသမီးတွေရဲ့ပုံမှာမင်းဘလို့ဝတရားတွေရှိလဲဘလို့တာဝန်တွေရှိလဲဆိုရင်တချို့ဆိုရင်စုံအောင်ပြောခြင်းမှပြောတတ်မယ်ပေါ့နော်ဒါကိုသင်္ကစားဆရာဘုရားကြီးကကလေးဘွားတွေကစပြီးတော့နားကြီးဝါပြီးတော့လိမ္မာကျွမ်းကျင်မှုရှိအောင်လင်္ကာလေးတွေကြပြလေးတွေရေးပေးခဲ့တာမကောင်းမြစ်တာကောင်းရာညွန်လက်အတက်တင်စီပေးဝေနှီးရင် ထိမ်းများခြင်းလျင်ဝင်ငါအင်ဖခင်မယ်တို့တာတဲ့မကောင်းတာကို တားမြစ်ရမယ်ကိုသားသမီးကိုအရေးတကြီးကြီးရိတ်ကြည့်တယ်ဆိုတာနော်ဘလို့ချိုးမျိုးကိုချိုးနေတယ်လဲဆိုတာကိုသိရမယ်မကောင်းတဲ့ဘက်ကိုဥလဲ့နေတယ်ဆိုရင်အဲ့ဒါကိုတားနိုင်ရမယ်စီးနိုင်ရမယ်တချို့သားသမီးတွေဆိုးနေတာဟာမိဘရဲ့တာဝန်တော်တော်ကိုမကင်းဘူးလို့ပြောရမယ်ဟုတ်လားဒါကြောင့်မကောင်းတာကိုတားမြစ်ရမယ် ကောင်းရာညွန်လက်တယ်မကောင်းတာကိုတားမြစ်ုံနဲ့မပြည့်စုံသေးဘူးပို့ပြီးတော့ကောင်းမွန်တဲ့နေရာတွေကိုရောက်အောင်လမ်းညွန်နိုင်ရမယ်မိဘဆိုတာပြောရလို့ရှိရင်သားသမီးရဲ့ဘဝကမိဘတွေရဲ့လက်ထဲမှာရာခိုင်နှုန်းတော်တော်များများရှိနေတယ်နော်ဒါကိုကိုကတာဝန်ယူစိတ်အပြည့်နဲ့ဩအကြောင်းတိုက်ဆိုင်လို့ကိုယ်ဒီမှာလူလာဖြစ်တာနော်အခြေခံကြတဲ့မေတ္တာတရားစေတနာတရားနဲ့တကယ့်ကိုပဲသူ့ရဲ့ဘဝလေးကိုကောင်းစေခြင်းနဲ့စိတ်နဲ့ ဝတ္တရားကိုကြည်ပြောင်းလုပ်ရမယ်နော်မကောင်းမြစ်တာကောင်းရာညွန်လက်အတတ်သင်စေတဲ့နော်သာသမီကိုပညာတတ်တယောက်ဖြစ်အောင်အရှိမျောမြင်တဲ့မိဘတိုင်းဟာဒါမဖြစ်မနေလုပ်ကိုလုပ်ပေးရမယ်အသိပညာအတတ်ပညာနော်သူ့ရဲ့အကြီးအသွေးကိုပညာတရားနဲ့မြင့်တင်ပေးရမယ်ပေါ့နော်အတတ်သင်စေအလုံးမအရေးပါတယ်ပြီးတော့ဗါတယ်တော့ပေးဝေနှီးရင်းတဲ့ လုပ်ငန်းကိုင်ငန်းတွေကိုအရင်လေးပါလေးထူထောင်ပြီးတော့လှုပ်တဲ့ကင်တဲ့အောင်သာသမီအရွယ်ရောက်လာပြီဆိုလို့ရှိရင်ဒါကိုလည်းပဲမလုပ်ရမလို့လမ်းညွန်ပေးရမယ်အရင်ဒီထုတ်ပေးရမယ်ထိမ်းများခြင်းလျင်ဝင်ငါအင်ဟောအဲ့ဒါတော့အလွန်ကိုအရေးပါနော်လူတယောက်ရဲ့ဘဝအရေးကြီးတဲ့အချိုးအကွေ့လို့ဆိုရမယ်နော်ဒီထိမ်းများမင်္ဂလာပြုတယ်ဆိုတာဟုတ်လားအဲ့ဒါမိဘဟာကိုသားသမီးကိုဘလို့လူနဲ့ထိမ်းများပေးမလဲဘလို့လူတွေလက်ထဲကိုထည့်လိုက်မလဲ ဒါအလွန်မှစဉ်းစားရကောင်းတဲ့ကိစ္စပေါ့နော်ခေတ်ကလောဘဒေါသမောဟအာကြီးလာတဲ့ခေတ်ဆိုတော့နော်သာသမီကလည်းပဲမိဘရဲ့ကိုယ်ပေါ်လွှမ်းမိုးမှုကိုမခံခြင်းမိဘကလည်းသာသမီကအဲ့လိုတုံ့ပြန်တဲ့အခါကျတော့နော်စေရနာပြက်ပြီးတော့ဒီလိုပဲမိဘနဲ့သာသမီအစိမကပ်ဖဲနဲ့ရေရှည်ကြတော့ဘယ်သူနာတုံးဆိုတော့သာသမီနာတာပေါ့ဟုတ်လားအဲ့ဒါကြောင့်မို့လို့ဒီထိတ်များတဲ့ကိစ္စကိုလည်းပဲမိဘဟာ ကိုကငရာကကြီးလာတာသူတို့ထက်အတွေ့အကြုံရှိတယ်သူတို့ထက်အမျှော်မြင်ရှိတယ်ဟုတ်လားသူတို့ထက်ပိုပြီးတော့မြင်တယ်ဒါကြောင့်သားသမီးတွေကိုမလုပ်ပေးရမလို့ကောင်းကောင်းမွန်မွန်သူတို့ရဲ့ဘဝကိုဖြောင့်တန်းအောင်အဲ့ဒီထိတာဝန်ယူရမယ်ပေါ့နော်ဒါမြတ်စွာဘုရားနော်ပုဒ္ဒသင်္ဃမင်္ဂလာ မကောင်းမြစ်တာကောင်းရညွန်လက်အတက်တင်စီပေးဝေနှီးရင်ထိမ်းများခြင်းလျင်ဝန်ငါအင်ဖခင်မေတို့တာတဲ့နော်ဒါလေးကိုဘုံဘုံတို့အကြံမြင့်လေးပဲပြောပါတယ် ပြောချင်တာလေးတွေကစဉ်းစားစရာလေးတွေလည်းပါသေးချင်တာ။အိုးအဲ့ဒါလို့ဆိုလို့ရှိရင်ဒီဝတရား၅ပါးနဲ့ပြည့်စုံပြီလားလုံလောက်ပြီလားမလုံလောက်ဘူးစောစောကပြောခဲ့တဲ့သင်္ခါဟတရားရှိသေးတယ်။နော်သင်္ခါဟတရားဆိုတာသာသမီပုံမှမဟုတ်ဘူးဇနီးမယားပုံမှမဟုတ်ဘူးကိုဝန်းကျင် ကိုလောကအားလုံးရဲ့ပုံမှာလူသားတွေရဲ့ပုံမှာနော်ရှိရမယ့်မြင့်မြတ်တဲ့သူတော်ကောင်းတရားတစ်မျိုးသင်္ဃဟဆိုတာဘာတော့ချီးမြှောက်တယ် ဘလို့ချီးမြှောက်မှာတော့နော်ဒါနတဲ့ပေယဝိဇတဲ့တမာနာတတာတဲ့ဟာအဋ္ဌစရိယတဲ့တမာနာတတာလေးမျိုးနော်လိုအပ်နေတဲ့လူကိုပေးခြင်းအဖြစ်ချီးမြှောက်ရမယ်ဟုတ်လားနော်ချိုးသားတဲ့စကားဖြင့်လည်းပဲချီးမြှောက်ရမယ်ဟုတ်လားပြီးတော့ဗါတဲ့တော့သူ့ရဲ့အလုပ်ကိစ္စသူ့အကျိုးစီးပွားကိုဆောင်ရွက်ပေးခြင်းအဖြစ်လည်းချီးမြှောက်ပေးရမယ်ကိုနဲ့ဒန်းတူထားပြီးတော့လည်းပဲဆက်ဆံရမယ်နှိမ့်ချမှုမပြုဘဲနဲ့အစဉ်အတန်းမခွဲဘဲနဲ့ ဟုတ်လားဒါတွေဟာလူလောကမှာလူသားတွေအလွန်မှတန်ဖိုးထားကြတဲ့မျက်နှိုးကြတဲ့လူကျင်ရတဲ့အရာတွေပေါ့နော်အဲ့လိုလူတွေတန်ဖိုးထားတဲ့မျက်နှိုးတဲ့လူကျင်တဲ့အရာကိုကိုကပေးနိုင်ရမယ်ပေါ့ဟုတ်လားပေးနိုင်တယ်ဆိုတာကပေးနိုင်တဲ့လူဆိုတာတော်လို့ပေါ့ဟုတ်တယ်မို့လားရယူတဲ့လူနဲ့ပေးတဲ့လူနဲ့နော်ပေးတဲ့လူရဲ့အနေအထားကပို့ပြီးတော့ကျင့်တဲ့စရာကောင်းတယ်ဟုတ်လားအဲ့တော့ကိုကဒီဟာတွေကိုပေးရမှာကိုမညှို့ညင်ပဲနဲ့ နော်ပေးမယ်ချစ်ဖွယ်စကားကိုပြောမယ်သူ့ရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးမယ်ကိုယ်နဲ့တန်းတူထားပြီးတော့ဆက်ဆံမယ်ဒါမျိုးတွေလာမယ်ဆိုလို့ရှိရင်ဒီဥစ္စာအလုံးမမင်္ဂလာရှိတယ်ပေါ့နော်အဲ့တော့ဒီနေရာမှာဘုံဘုံတို့သာသမီရဲ့ပုံမှာမိမတွေဟာနော်ဘလို့နီးနဲ့ကောင်းကျိုးချမ်းသာကိုနော်ဖြစ်အောင်လုပ်မလဲဆိုတာလေးကိုဒါအခြေခံကြကြပြောခဲ့တာအဲ့ဒါတပြေကံစတော်ဘုရားကြီးကတော့သူကသာသမီရဲ့ပုံမှာမိဘဟာ နော်ဒီဘဝတွင် ကြည်ပြီးတော့ဒီဘဝတဘဝစာလေးတွင်ကြည်ပြီးတော့ချီးမြှောက်တာမျိုးထောက်ပံ့တာမျိုးဝတ္တရားကြည်တာမျိုးတယ်မဖြစ်တင်မှုမကဘူးတဲ့တန်လျာထိကြည်ပြီးတော့ကိုသာသမီကိုကောင်းမွန်လုပ်ရမေးတဲ့အဲ့ဒါကို तू ကနှိုင်းရှင်ချက်ကလေးနဲ့ဆိုတော့ဘုရားကြီးကပြောတယ်ဘာနှိုင်းရှင်ပြတော့ဆိုတော့ပဝွန်တို့ပဝိသကတဘုံညတာမင်္ဂလာတုန်းကပြောခဲ့တဲ့မဟာဒနာတိဋ္ဌိဂရေ80ကျွဲဝါတဲ့နော်အမေဘက်က အဲမိန်းမဘက်ကဂရေ80ယောက်ျားဘက်ကဂရေ80နှစ်ယောက်ပေါင်းဂရေ160ဆိုတာလေနောက်ဆုံးတော့ပါတော့တောင်ရန်စတောင်ရင်းနဲ့နော်ငါးကုန်ပြီးတော့ရေခမ်းတဲ့ညွန့်အိုင်မှာအတောင်ကျိုးတဲ့ကျိုးကြမှိုက်တယ်လို့ဆိုပြီးတော့ဘုန်းဘုန်းတို့ပြောခဲ့တယ်ဟုတ်လားပထမအရွယ်မှာမြန်တရားရှိအမယ်ဆိုရင်ယဟန္တာဖြစ်မယ်လောကီစီးပွားရေးအမယ်ဆိုရင်ပထမတန်းသားတတိကြီးဖြစ်နိုင်တယ်မေ့လျော့ခဲ့တယ်မရဘူးဒုတိယအရွယ်ဟာမေ့တာပဲတတိယအရွယ်မေ့တာပဲနောက် လုံးလုံးဘာဖြစ်သွားတော့ဇုံဇုံမြုပ်ဟုတ်လားအဲ့ဒီအဖြစ်ပြက်ကိုစတော်ဘုရားကြီးကအထောက်အထားပြုတယ်အဲ့ဒါမိဘရဲ့တာဝန်မကင်းဘူးတဲ့ငါသားသမီးတွေဟာဂရေ80တောင်ကျွဲဝတာစီးပွားရှာဖို့အတွက်သူတို့ဘာပညာမှတက်စရာမလိုသူတို့ပင်ပန်းလိမ့်မယ်ဆင်းရဲလိမ့်မယ်ဆိုပြီးတော့အချစ်မှားတာပေါ့နော်သားသမီးကိုချစ်တာနှစ်တလို့ဖြစ်သွားတာအဲ့ဒါနဲ့ပညာမတက်တဲ့အခါကျတော့ ဘလူလူကိုပေါင်းတင်ရမယ်ဆက်ဆံရမယ်ဆိုတာလောက်တော့နားမလဲပဲနဲ့အပေါင်းတင်မှပြီးတော့ဘဝစုံစုံမြုပ်သွားဟုတ်လားဒါပါလေမိဘရဲ့ဝတ္တရားမကြည်ပြုံခဲ့တဲ့အတွက်ကြောင့်သာသမီမှာနစ်နာရတယ်ဆိုတာပြောပြတယ်နော်အဲ့ဒါနဲ့ရှင်းပြီးတော့ဟိုမှာတစ်ဖက်မှာကြတော့မိဘကအလွန်တော်တဲ့အခါကျတော့သာသမီကနစ်မွန်းပဲသာသမီတောင်မနစ်မွန်းပဲနဲ့ဟောကောင်းမွန်သွားတာဆိုတော့ဘုရားကြီးကဘာလို့ထောက်ထားပြလဲဆိုတော့ အများကြားဘူးနေတဲ့အကြောင်းအရာတစ်ခုပါပဲအနာတပိန်တတိယတာကာလကိုဆရာတော်ဘုရားကြီးကတက်တည်ပြတယ်။ကျောင်းတကာအနာတပိန်တတိကြီးကအရိယာသောတာပန်ဘုရားကျောင်းကိုတရက်ကို၃ခါလောက်သွားတယ်ဒါလူတိုင်းကြားပါတယ်အလုံးမကြည်ညိုတဲ့တကယ့်ကိုအံ့ဩစရာကောင်းတဲ့တတိကြီးပေါ့ဟုတ်လားဒါပေမဲ့သူသားကြတော့အဲ့လိုမဟုတ်ဆိုးသွမ်းတယ်မိုက်ရိုင်းတယ်ဘာသာရေးစိတ်ဝင်စားဘူးအတဖေကြီးကဒီသားကိုကြည့်ပြီးတော့ယဉ်လေးတယ် နော်ငါလိုနော်ပုဂ္ဂိုလ်ရဲ့ရှေ့မှာငါသားကိုငရဲသွားတာကိုငါမမြင်ချင်ဘူးတဲ့နော်ဒီဘဝတင်ကြည်တာမဟုတ်သူကတန်တရားပါကြည်တာပေါ့နော်အဲ့ကြောင့်မလို့သူကဘာလုပ်တုံဆိုတော့လောကမှာငွေနဲ့ပြောင်းလဲလို့မရတဲ့အရာဆိုတာ မရှိဘူးတဲ့ဒီစကားလေးကလည်းပဲနော်ဟောမှတ်သားစရာလေးတစ်ခုပေါ့ဟုတ်လားအဲလောကမှာငွေနဲ့မပြောင်းလဲနိုင်တဲ့အရာဆိုတာမရှိဘူးတဲ့အဲ့ကြောင့်ငါသားဘုံကငွေနဲ့ပြောင်းလဲပြင်မယ် နော်ကောင်းတဲ့ဘက်ကို तू ကပြောင်းမှာပါဘာပြောလို့ဆိုတော့မင်းကြောင်းသွားပြီးတော့ဥပုံဆောင်မယ်ဆိုရင်အဖေကငွေတရားပေးမယ်ငွေတရားဆိုတော့မနေဘူးဆိုတော့ဟာသွားမယ်ပေါ့အဲ့ဒါနဲ့နောက်နေ့ရောက်တော့အဲ့ဒီခက်ကဥပုံဆောင်နေဆိုရင်ကြောင်းမှာအိပ်ရတယ်မနေ့စောသောနောက်နေ့မနေ့စောသောမှာပြန်လာတန်ဃာတွေဘာတွေလက်ချုပ်ပင့်လာပေါ့နာရမင်းတတိယအဲ့လိုမျောလင့်နေတာမဟုတ်သားတော်တဲ့နေရာအိပ်ပြီးတော့ဥပုဒ္ဒောဆောင်တယ်တော်တဲ့နေရာအိပ်ပြီးတော့ပြန်လာတာတရားနာတာဘာညာလည်းမရှိဘူးအဲ့ဒါနဲ့အိမ်ရောက်တော့ မင်းညဘာမှမင်းညနေကဘာမှမစားတော့သူຢာကူတောက်မယ်ပေါ့အဲ့တော့ຢာကူတိုက်တယ်သူ့ကိုမတောက်ဘူးဘာဖြစ်လို့တော့ပတ်စံမရသေးလို့တောက်ပါပေးမှာပါမင်းပတ်စံတရားဦးဟိုးမတောက်ဘူးပတ်စံမရမချင်းတောက်ကိုမတောက်ဘူးအဲ့ဒါနဲ့ဖေကြီးကစိတ်ပြက်ပြီးတော့ပေးရတာပေါ့ပတ်စံတရားပေးလဲပေးမှာဒါပေမဲ့မတောက်ဘူးဆိုတဲ့အချိန်တော့ပတ်စံကိုသူရကျင်တော့နော်အဲ့ဒါနဲ့နာရဝင်းတတိယอืมဒီတိုင်းကတိတ်ပြီးတော့အဆင်မပြေသေးဘူးသူဘာတရားမှလည်းနာခဲ့ဟန်မတူဘူးအဲ့ဒါနဲ့တဆင့်တက်တယ် ငါသားမင်းနောက်တစ်ခါသွားဥပုံဆောင်ဒါပေမဲ့ဒီတစ်ခါမှအဖေကမင်းကိုငွေတစ်ထောင်ပေးမယ်ဆယ်စသို့တော့ဒီလိုတော့မရဘူးမင်းတရားတစ်ပုဒ်ကိုမင်းမှတ်မိအောင်တော့နာခဲ့ရမေးဟောဒီခြေလန်းကအလွန်ကိုနော်အကျိုးများတဲ့ခြေလန်းပေါ့နော်ဒီဥစ္စာကတရားနာလို့ရှိရင် तू ကလူတယောက်ရဲ့အသိဉာဏ်ကကြားလိုက်ရတဲ့စကားပေါ်မှာအများကြီးမူတည်တာဘူးလူတယောက်ရဲ့အသိဉာဏ်အပြောင်းလဲကဟုတ်လားအဲ့ဒါနဲ့မင်းတရားတစ်ပုဒ်တော့မှတ်မိအောင်နာခဲ့ရမယ်တထောင်ပေးမယ် ဟာမမောစရာကောင်းတဲ့တထောင်ဆိုတော့အဲ့ဒါနဲ့သားဖြစ်တဲ့လူဟာဥပုံဆောင်ညာချမ်းကာလမြတ်စွာဘုရားဒီတရားနာတရားကိုမှတ်မိအောင်နာဟာမမှတ်မိပြန်ဘူးမှတ်မိအောင်နာမှတ်မိအောင်နာရင်နာရင်နဲ့သဘောကျပြီးတော့သောတပတ္တိမဉဏ်ဘုံဉဏ်တောင်ရသွားတရားနာရင်နဲ့ရသွားတာဟုတ်လားအဲ့ဒါနဲ့အပြောင်းလဲကြီးပြောင်းလဲသွားပြီမနဲ့လင်းတော့ဘုရားမှုရှိတဲ့တန်ခါသူဥဆောင်ပြီးတော့ပြင့်သွားတဲ့အိမ်ကိုဟုတ်လားမြင်တာနဲ့သိတယ်ဖေအေကဩငါသားပြောင်းလဲသွားပြီမျက်နှာကြည့်လိုက်တာနဲ့သိတယ် နော်သူ့ရဲ့အသိဉာဏ်သစ္စာလေးပါးကိုပရိဝေဒစိုက်တည်အထိမြင့်မားသွားအောင်သိသွားတာဟုတ်လားဥက္ကိုတ attva မရှိဘူးယုတ်တည်နဲ့နေပဲဖြစ်နေတာဒါမကောင်းတဲ့ဒုက္ခသစ္စာတရားတွေဒီထိရောက်အောင်ကို तू ကပိုင်ပိုင်နိုင်နိုင်သိသွားတာနိဗ္ဗာန်ချမ်းသာကိုတောင် तू ကမြင်သွားတာဟုတ်လားအဲ့ဒါနဲ့ तू အိန္ဒိယလည်းအလွန်ရသွားပြီလေမနေ့ကနေဘာမှမဆိုင်ဘူးနော်မနေ့ကနေဘာမှမဆိုင်ဘူးဟုတ်လားအဲ့ဒါနဲ့ तू ဆူတောင်းနေတဲ့ อืมအဖေကငါ့ကိုမြတ်စွာဘုရားရှေ့မှာအသပြားထောင်တော်ကြီးမပေးပါစေနဲ့မနေ့ကသူတထောင်ရမှသူကတရားနာခဲ့မယ်ပြောခဲ့တာ哦ဒါပေမဲ့သူ့ဆူတောင်းမပြည့်ဘူးတဖရားဆုံးကသူ့ကိုလည်းပဲယာကူတိုက်ပြီးတော့တပြားထောင်တော်ကြီးသူ့ရှေ့ချတော့သူကရှက်တယ်ဖရားရှေ့မှာအဲ့ဒီတထောင်ကိုသူမယူခြင်းဘူးအမရခြင်းဘူးပြောယူပါမင်းကငါတထောင်ပေးမယ်ပြတ်သားထားပြီးသားအာမယူပါရစေနဲ့ပေါ့မယူဘူးဖြစ်တယ်အဲ့ဒီမှာနာရဘင်းတတိကြီးကဝမ်းသာပြီးတော့မြတ်စွာဘုရားကိုရှောက်တယ် မြတ်စွာဘုရားတဲ့တပည့်တော်သားအလုံးကိုပြောင်းလဲသွားတယ်မနေ့ကပတ်စံတရားပေးမယ်ဆိုတာနော်တရားမရမချင်းဆံပြုတ်မတော့ဘူးဆိုလို့တရားအရင်ပေးရတယ်ဒီနေ့တထောင်ကိုမယူဘူးလုပ်နေတယ်အဲ့တော့မြတ်စွာဘုရားဘယ်ယူမတော့တဲ့နော်တခါကြီးရဲ့တထောင်နဲ့မြောက်များဆိုတာတန်ဖိုးရှိတဲ့ဟုတ်လားနိဗ္ဗာန်ချမ်းသာကို तू မြင်ခဲ့ပြီသိခဲ့ပြီအဲ့ဒီမှာမြတ်စွာဘုရား तू သိထားတဲ့တရားအထူတရားအမြတ် သူ့ရဲ့အည်အသွေးအဲ့ဒါကိုမြတ်စွာဘုရားဘယ်လိုပြောပြတော့ဆိုတော့ပထဗျာဧကရိစေနတက္ကတကမဏေနပါတပ္ပလောကတိပိစေနသောတာပတိဖလံဝရံတခါကြီးတဲ့ဒါတခါကြီးကလည်းသောတာပန်ပုဂ္ဂိုလ်ပဲဟုတ်လားတစ္ဆာလေးပါးကိုသိသွားပြီယုံနာဟာဒုက္ခသစ္စာပဲလို့တကယ်နားလည်သွားပြီလောကကြီးမှာအထင်ကြီးလို့အထင်သေးလို့ဖြစ်တဲ့ပူလောင်မှုတွေပင်ပန်းမှုတွေဘာမှသူတို့မှသိပြီးတော့မရှိတော့ဘူးအလွန်ကိုလွတ်လပ်ပေါ်ပါပြီးတော့ သူတို့ရဲ့စိတ်ဟာအလွန်ကိုအဆင့်မြင့်သွားပြီပုထုဇဉ်တွေနဲ့ဘာမှမဆိုင်တော့ဘူးနော်အဲ့ဒါကြောင့်မြတ်စွာဘုရားဘာပြောတော့ပြစ္ဆုတ်ပံမှာလည်းပဲနိဗ္ဗာန်ချမ်းသာကိုကြိုက်တဲ့ချိန်မှာသူတို့အာယုံပြုလို့ရတယ်ဟုတ်လားအနာဂတ်မှာလည်းပဲဒီအပေတန်တရားသူတို့အတွက်စင်ရင်မရှိတော့ဘူးဟုတ်လားအဲ့ဒါကြောင့်မလို့မြတ်စွာဘုရားဘလို့ပြောတော့ပထဗျာဧကရိဇေနဟောဒီကဘာမြေပြင်ကြီးတစ်ခုလုံးကိုနော်တကယ်ပိုင်တဲ့အစိုးရတဲ့စัจ java ရေမင်းကြီးဖြစ်ရတာထက်တက္ကတဂမဏေနဝါ အဲ့ဒီလူချမ်းသာအထွတ်အထိပ်စัจ जा မင်းထက်ပိုးပြီးတော့ချမ်းသာတယ်လို့ဆိုတဲ့နတ်ရွာနတ်ပြည်ကို ရောက်ရတာထက်ကုံကုံပြောမယ်တဲ့တပ္ပလောကတိပစ္စေနာဟောဒီလောကကြီးတစ်ခုလုံးကိုအစိုးရတယ်လို့ဆိုရတာထက်သောတပတ္တိဖလံဝရံနိဗ္ဗာန်ချမ်းသာကိုတကယ်ကိုပရိဝေဒဆိုင်အောင်မြင်တဲ့သောတပတ္တိမဲ့ညာဖို့ညာကတာလွန်ပြီးတော့မြင့်မြတ်တဲ့တန်ဖိုးရှိတယ်။အဲ့ဒီလောက်တန်ဖိုးရှိတာကိုရခဲ့ပြီဆိုမှတော့သူဒီအသေးပြားထောင်တော့ကိုပဲစိတ်ဝင်စားမှာနော်။အေး အဲ့တော့ဒါကဘာပြောတာအောင်ဆိုတော့မိဘရဲ့လက်ထဲမှာ သာသမီတွေရဲ့ဘဝဟာအများကြီးမူတည်နေတယ်အဲ့ဒါကိုမိဘတွေဟာနားလည်ဖို့လိုတယ်ဟုတ်လားအင်းဒါကမဟာရဏတတိသားနဲ့နာရဘိရဲ့သားကိုဆောဘုရားကြီးကရှင်းပြတာပေါ့နော်ဖအေမအေကွာလို့သာသမီတွေရဲ့ဘဝဟာကွာသွားတာဆိုတာဟုတ်လားဒါကြောင့်ဒီမင်္ဂလာနဲ့ပြည့်စုံမိဘတွေဟာကျူပန်းအထုတ်ကြရမယ်ဟိုတခုပြောချင်တာကကံမြတ်စွာဘုရားရာဟုလာကအမွေတောင်းတယ် ဒီသားကိုမြတ်စွာဘုရားဘယ်မွေပေးတာလဲဟောစဉ်းစားကြည့်နော်နိဗ္ဗာန်ချမ်းသာကိုရဖို့တန်တရားဝိဒုက္ခလွတ်ဖို့ဒီအတိညာကိုပဲဟိုအမျက်ဆုံးအမွေလို့ဆိုကြပါစို့ဟုတ်လားဒါကြောင့်မိဘအသုံးမကျလို့ရှိရင်သာသမီဆင်းရဲနိုင်တယ်မိဘတန်ဖိုးရှိတယ်မိဘကလမ်းကြောင်းတဲ့တယ်ဆိုသာသမီလည်းအဆင်ပြေမယ်ဒါမို့လက်ဦးဆရာလို့မြတ်စွာဘုရားဂုဏ်ပြုထားတယ်မိဘတွေဟာသာသမီတွေရဲ့စံပြဖြစ်ဖို့လိုတယ်ပေါ့နော်အကောင်းဆုံးကတော့ ကိုယ့်ကိုသူတို့မွေးနေရစမြင်နေရတာကိုယ့်ရဲ့နေတာထိုင်တာပြောတာဆိုတာတွေးတာကြံတာတွေအကုန်လုံးကအစင်တက်မြင့်နေရင်သေချာသလောက်နီးပါးသာသမီကလည်းအစင်တက်မြင့်နေမယ်လို့ဦးဇင်းကတော့ယုံကြည်နေတယ်ဒီလိုပဲမြင်ပြီးတော့သူတို့ရှင်သာမှာလေဟုတ်လားဟာမိဘကအစင်တက်မရှိဟုတ်လားသူကိုယ်တိုင်ကိုယ်ဝါစာချမ်းသာအောင်ဘလို့နေရမှမသိလမ်းကြောင်းတက်အောင်ဘလို့သွားမှမသိဟုတ်လားအဲ့လိုဆိုရင်ဒီသားသမီးလမ်းကြောင်းတက်ဖို့ဆိုတာဘလို့မှမျှော်လင့်စရာမရှိတယ်လို့ဖြစ်နေတယ်ဟုတ်လားအင်းဒါကြောင့်မလို့ မိဘဆိုတာသားသမီးရဲ့စံပြပုဂ္ဂိုလ်ဖြစ်ဖို့လိုတယ်အဲ့ဒါအကောင်းဆုံးသားသမီးကိုချီးမြှောက်တယ်လို့တောင်ဘမိုးကပြောလိုက်ခြင်းသေးတယ်ဟုတ်လားကိုကိုအကောင်းဆုံးဖြစ်အောင်လမ်းကြောင်းတက်အောင်နေတာကိုကသူ့ကိုသင်ကြားပေးရရောက်နေတယ်တခါတလေကိုကစကားနဲ့ရှောက်ပြီးတော့ပြောနေရတာတွေကရှေ့ကလုတ်ပြတာရဲ့တစ်ချက်ကိုမှီခြင်းမမှီတာဟုတ်လားအင်းဒါနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုတော့ရန်ကြီးတော့မရှိဘူးပေါ့လေသို့တော်လည်းရှိတယ်ဆိုရင်လည်းရှိတယ်ဟိုအမြင်လေးတစ်ခုကို စာကြည့်ရင်းနဲ့တွေ့ဒီမင်္ဂလာတရားဟောမယ်ဆိုတော့မင်္ဂလာတရားနဲ့ပတ်သက်တဲ့စာအုပ်တွေတော်တော်များများကြည့်ဖြစ်တယ်အဲ့ဒါတော့အမြတ်ပဲဟုတ်လားရှင်းတော့ရေးတဲ့စာအုပ်တွေမင်္ဂလာထဒီပနီတို့မင်္ဂလာလက်ဆွဲတို့မင်္ဂလာအမြုတေတို့လူတွေဘုန်းကြီးတွေဟောတဲ့ရေးတဲ့စာအုပ်တွေတော်တော်များများကိုယ့်အမြင်လေးနဲ့ကိုပြောကြတာပေါ့ဒီမှာရွှေရင်စာဆိုတော့ဘုရားကြီးရေးတဲ့မင်္ဂလာလက်ဆွဲဆိုတာရှိတယ်ဟိုတော့ကနော်အစိုးရစာမွေးတစ်ခုမှတော့သူပြဋ္ဌာန်းတယ် ဆရာတော်ကြီးဥပနိဒဆိုတာတက်တရားကျော်နေရတာခုတော့မရှိတော့ဘူးလေဆရာကြီးပြောတာလေသူ့ရဲ့အမြင်လေးပေါ့လူကြားတဲ့ကိုဘယ်တိုင်းတာထိရောက်ခဲ့တယ်လဲတော့မသိဘူးပေါ့နော်ဘုံဘတော့အခုမှတွေ့ရတယ်အဲ့ဒါဘာလဲဆိုတော့သားသမီးတွေကိုကြွေးမွေးဖို့အတွက်ဥပဒေပြဋ္ဌာန်းထားတာ ရှိတယ်တဲ့ဆိုကြပါစို့မိဘနှစ်ပါးအဆင်မပြေလို့ကွဲကြပြီဟဲ့ဆိုရင်ဒီသားဒီသမီးကိုဖေးဖြစ်တဲ့လူကသားစာမယားစာပေးရတာမရှိဘူးလား အဲ့ဒါသူဥပဒေနဲ့ကိုသူကမလုပ်ထားတော့သတ်မှတ်ထားနော်အင်းသာသမီကိုကြွေးဖို့ကြတော့ဥပဒေနဲ့သတ်မှတ်ထားရှိတယ်မိဘကိုပြန်ကြွေးဖို့ကြတော့ဥပဒေနဲ့သတ်မှတ်ထားမရှိဘူးတဲ့အမှန်ဆိုရင်အဲ့ဒီဥပဒေရှိသင့်တယ်တဲ့အာဟုတ်လားရေလားလို့ဘုံဘုံစီထဲမှာ တွေးမိတယ်တကယ်ဆိုလို့ရှိရင်အဲ့ဒီဥပဒေကပိုးတောင်မှအကျိုးရှိအောင်ပဲလို့ဘုံဘုံမြင်တယ်။ဘာလို့ဆိုသူကမဖြစ်မနေပြန်လောက်ရမှာဒီသားသမီးကလည်းပဲကျွေးတော့ကျွေးရမှာကိုယ်မကျွေးရင်ဒါလည်းပဲဒုက္ခရောက်မှာပေါ့နော် သို့တော့မိဘကြတော့သူဟာကိုယ့်ပေါ်မှာကျေးဇူးဟာရှိခဲ့ပြီးသားဒီသဘောလေးကပိုတောင်အားတာနေတယ်ဟုတ်လားဒါပေမဲ့လူဆိုတာကကိုမွေးထားတာမှကိုဟာကိုကိုမွေးခဲ့တဲ့လူကြတော့ကိုဟာမဟုတ်ဘူးကိုကသာသူ့ဟာဖြစ်နေတာဟိုဟုတ်လားအဲ့မှာဆရာတော်ကြီးပြောတာအဲ့ဒါနည်းနည်းလေးပြောစရာကောင်းလို့ဟုတ်လားမိဘကိုကြွေးဖို့အတွက်တော့မဖြစ်မနေပြဋ္ဌာန်းထားတဲ့ဥပဒေများရှိသင့်တယ်ဆိုတဲ့အကြောင်းကိုအဲ့ဒါတော်ကြီးကထည့်ရေးထားတယ်ဟုတ်လားအင်းဒါကဘုန်းဘုန်းတို့ ဥဒ္ဒသင်္ဃဟမင်္ဂလာပေါ့နော်နောက်ထပ်ပြောရင်ဒါတွေရှိနေတယ်ဒီလောက်အချိန်ယူလို့မရနော်အဲ့လို့ဆိုရင်ဘုံဘုံတို့ပဲသွားမှာတော့နော်ဓာရသင်္ဃဟနော်ဇနီးမယားကိုနော်ကျွေးမွေးပြုစုစောင့်ရှောက်ခြင်းဟာမင်္ဂလာဆိုတာကိုဆက်ပြီးတော့သွားမယ်နော်အဲ့လိုဆိုလို့ရှိရင်မိမိရဲ့ဇနီးမယားကိုနော်ချီးမြှောက်တယ်ဆိုတာဘယ်လိုချီးမြှောက်ရမှာတော့ဟမ်ဘာပြောတာအော်ဒါပဲလေအော်ပြောပါလေ ဒါရသင်္ဃာဆိုတာဇနီးမယားကိုချီးမြှောက်တယ်ဘလူနီးနဲ့ချီးမြှောက်ရမှာတော့ဟောသူကပုံမှန်နှစ်ပိုင်းလေးခွဲပြောတာအိုးဟုတ်လားအဲ့တော့လင်းရဲ့ဝတရား၅ပါးနဲ့အညီချီးမြှောက်ခြင်းစောသောကပြောခဲ့တဲ့သင်္ဃာတရား၄ပါးနဲ့အညီချီးမြှောက်ခြင်းဒါကိုဘုံဘုံတို့အလွန်ကြီးကျယ်တဲ့မင်္ဂလာတစ်ခုအနေနဲ့နားလည်ရမယ်ပေါ့အဲ့လိုဆိုလို့ရှိရင်နော်လင်ယောက်ျားများဖြစ်နေတဲ့ပုံကိုယ်တွေဟာငါတို့ဟာငါတို့ရဲ့ဇနီးတွေရဲ့ပေါ်မှာ တာဝန်၅ခုရှိတယ်တာဝန်၅ရပ်ရှိတယ်လို့နားလည်ထားဖို့လိုတယ်။နောက်တချို့လူငယ်တွေအနေနဲ့နော်အိမ်တော်ဦးစီးဘဝကိုရောက်နေတော့လည်းပဲပြည့်ပြည့်စုံစုံနားလည်ကောင်းမှလည်းနားလည်မယ်ပေါ့။တကယ်ဆိုလို့ရှိရင်ဒီဥစ္စာတွေကအလုံးစုံကိုသိတော်မူတဲ့တပ်ပြူတန်ညာနဲ့ကြည်ပြီးတော့ဟောထားတာ ဖြစ်တဲ့အတွက်ကြောင့်လိုလေသေးမရှိပြည့်ပြည့်စုံတဲ့လမ်းညွန်ချက်တွေပဲ။တပ်ပြူတန်ညာကိုတကယ်ယုံကြည်တယ်ဆိုရင်ဒါတွေကတန်ဖိုးဖြတ်လို့မရဘူးနော်။ တကယ်ကြီးပွားဖို့ချမ်းသာဖို့ပြည်လည်ဖို့အစဉ်ပြေဖို့အတွက်လိုက်နာကျင့်သုံးသင့်တဲ့အလွန်ကျေးဇူးများတဲ့အကြောင်းတရားတွေပေါ့ဟုတ်လားအဲ့ဒါလို့ဆိုရင်လင့်ဝတရား၅ပါးဘာတွေတော့မထေမဲ့ကင်းအနှင်းဥစ္စာမိစ္ဆာမမဝဆားစင်ရဲ့မျက်နှိုးကျင်ငားရင်လင်ကျင့်ရာဝိနိယောစာသူတိခိတော်တုံးကသင်္ဃလောဝါဒတုတ်တံကိုဘုံဘုံတို့ပြောခဲ့တယ်နော်အဲ့ဒီတုန်းကဒါလေးတွေအကြံဉာဏ်လေးတွေပြောခဲ့တာရှိတယ်ဟုတ်လား၅ပါးအဲ့တော့ဒါလေးကိုနည်းနည်းလေးဩ ဝေဖန်တဲ့အနေလေးနဲ့ထဲထဲဝင်ဝင်စဉ်းစားကြည့်သေးခြင်းမထေမဲ့ကင်းဆိုတာဘာပြောတာတော့အထင်မသေးရဘူးတဲ့နော်ကိုချစ်လို့ယူထားတဲ့ကိုဇနီးမယားကိုအထင်သေးတဲ့စိတ်မရှိရဘူးနော်မထေမဲ့မြင်မလောက်ရဘူးခက်တာလူဆိုတာကအတူတူနေပါများလာလို့ရှိရင်ဒါယောက်ျားလေးကလည်းမိန်းကလေးကိုထင်သေးတာရှိသလိုမိန်းကလေးကလည်းယောက်ျားလေးကိုထင်သေးတာတွေရှိတာပဲ အတူနေတာကြားလာပြီဆိုတဲ့အခါကျတော့ဘာဖြစ်လာတော့ချွင်းချက်လေးတွေမြင်လာတာပေါ့နော်မဟုတ်တာလေးတွေဟာမြင်လာတာပေါ့ဟိုတနေ့ကတော့ဘုံဘုံမဟာဗောဓိမြိုင်ဆိုတော်ဘုရားကြီးအဲ့ဒီအကြောင်းတွေရေးထားတဲ့စာရပုဒ်ကိုဖတ်ပေါ့တော်တော်သဘောကျမိတယ်မရခင်တော့ကတော့ဟန်နေနဲ့တယောက်ကိုတယောက်လိန်ကြတာတဲ့ဟန်နေနဲ့လိန်ကြတာအာစပြီးတော့သမီးသားဘွားတဲ့ဆာယောက်ျားလေးကလည်းလိန်တာမိန်းကလေးကလည်းအလိန်ခံကျင်တာအတော့ကိုယ့်ရဲ့ပင်ကိုယ်သဘောတွေကိုယောက်ျားလေးကလည်းဖုံးဖိပြီးတော့လိန်တယ်မိန်းကလေးကလည်းသူ့ပင်ကိုယ်သဘောကိုဖုံးဖိပြီးတော့လိန်တယ် ဒါပေမဲ့ရသွားပြီဆိုတဲ့အခါကျတော့အဲ့ဒီအလင်ကကြာကြာမလိမ့်နိုင်ဘူးတဲ့အကုန်းကအကုန်းတိုင်သွားတယ်အကော့ကအကော့တိုင်သွားတယ်ဘလောက်ဖိလို့မှလည်းမရတော့ဘူးတဲ့အလွန်လဲရေးတတ်တယ်အရှင်တော်ကြီးကဟုတ်လားအဲ့တော့ပြောရင်ဒါပါတော့အနီးကြာလာတဲ့အခါကျတော့ကျွင်းချက်ဆိုတာပုထုဇဉ်လူသားတွေရှိတာပေါ့ရှိတဲ့အခါကျတော့ဘာဖြစ်တော့အထင်သေးတယ်အထင်သေးပြီဆိုလို့ရှိရင်ဒါပြေလည်ဖို့မလွယ်တော့ဘူးဒီဥစ္စာနော်အကျင့်မှုမြတ်စွာဘုရားဒါကိုရှေ့တန်းကနေတင်ထားတာမထေမဲ့ခင် ပထမမြင်မပြုတ်နဲ့အထင်မသေးနဲ့နော်တန်ဖိုးထားရမယ်ပေါ့နော်ကောင်းတာကိုမြင်ပြီးတော့တန်ဖိုးထားရပြီးတော့ဗါလဲတော့အနှင်းဥစ္စာနော်ဥစ္စာပစ္စည်းကိုအနှင်းရမယ်နော်ကိုယ့်ရဲ့ယောက်ျားလှုပ်စာကိုင်စာကိုကိုယ်ဒီမရဘူးဆိုဒီမိမဟာအလွန်ခံရခက်မယ်ပေါ့နော်ဒါလည်းပြည်လဲဖို့မလွယ်ဘူးဒီဝတရားမကြည်လို့ရှိရင်ဟုတ်လားပြီးတော့ဗါတော့မိစ္ဆာမမှားအိမ်တော်ကြီးမဖောက်ပြန်ရဘူးဟုတ်လားဝတ်စားဆင်ရင် ကိုယ့်ရဲ့အမျိုးသမီးကိုအဝယ်စားပါညာဝယ်ပေးရမယ်ဒီဥစ္စာကအမျိုးသမီးဝတ်တဲ့ဥစ္စာကိုအမျိုးသမီးကပို့ပြီးတော့နားလဲတာပေါ့ဘာဖြစ်လို့ယောက်ျားလေးကိုမြတ်စွာဘုရားဝတ်စားခြင်းလို့ပြောရသလဲကိုယ့်ရဲ့မျက်နှာမှုကိုတက်တည်ပြစေခြင်းတဲ့သဘောလို့ဘုံဘုံကတော့အဲ့လိုနားလေတယ်သူမဝယ်တဲ့လို့မဟုတ်ဘူးနော်ကိုဝယ်ပေးတယ်ဆိုတဲ့ဥစ္စာကိုယ့်ရဲ့မေတ္တာကိုပြတာကိုယ့်ရဲ့စေတနာကိုပြတာပေါ့နော်ကိုယ့်မျက်နှာမှုကိုပြတာဟောနောက်၅ခုမြောက်ကြတော့ဘာလို့မျက်နှာခြင်းတဲ့မျက်မျက်နှာနှာကျင်ကျင်နာနာရှိရမယ် အဲ့တော့နည်းနည်းလေးစီစစ်ကြည့်သေးခြင်းနဲ့ဆိုတာဘာပြောတာတော့ဒီယောက်ျားလေးတွေကမိန်းကလေးတွေအပေါ်မှာနော်လင်ယောက်ျားတွေကဇနီးမယားပေါ်မှာရှိရမယ်ဝတ္တရား၅ခုကိုကြည့်လိုက်တဲ့အခါမှာနော်၃ခုကလေးလေးစားစားတန်ဖိုးထားပြီးမျက်မျက်နှုံနှုံချစ်ချစ်ခင်ခင်ရှိရမယ်ဆိုတာကိုရည်ညွှန်းတယ်ဟုတ်တယ်မဟုတ်လားဒါပဲလေအဓိကအဲ့ဒါရှိလို့ရှိရင်ကျန်တာအဆင်ပြေသွားမှာပေါ့နော်အင်းအဲ့ဒါလို့ဆိုလို့ရှိရင်ဒါဘုံဘုံတို့ဒါရသင်္ဃမင်္ဂလာနဲ့ပြည့်စုံတယ်ပေါ့ သင်္ဃာတရား၄ပါးနဲ့လည်းပဲချီးမြှောက်အောင်ပဲအဲ့ဒါလည်းမမေ့နဲ့နော်လိုအပ်ရင်ပေးရမယ်ချစ်ဖွယ်စကားကိုလည်းပြောတတ်ရမယ်နော်ကိုပြောတဲ့စကားတာယာနာပြောပဲရှိရမယ်ပေါ့ဟုတ်လားပြီးတော့ဗါတော့သူကြိုးစည်းဝါကိုဆောင်ရွက်ရမယ်တန်းတူထားပြီးတော့ဆက်ဆံရမယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီပြင်ဆရာဘုရားကြီးကဘာကိုရေးပြထားတာရှိလဲဆိုတော့ဘုံဘုံတို့အဲအင်္ဂုတ္ထပါဠိတော်စတုကနိပတ်ထဲမှာလာတဲ့တံဝါတတုတ်တံဆိုတော့ဆရာကြီးကနည်းနည်းလေးရေးပြတယ် ခါတစ်ပါးမှာတဲ့မြတ်စွာဘုရားမဒုရမြို့နဲ့ဝေဒင်စာမြို့ကြားမှာခရီးရှိသွားရဟန်းတန်ခါတွေအများကြီးခြံရံပြီးတော့အဲ့ဒါတကြွယ်တွေနဇနီးမယားတွေနဲ့အကုန်လုံးဒကာဓမ္မတွေတော်တော်များများလည်းသူတို့ကလည်းလမ်းကြုံလိုက်ကြတာပေါ့သွားကြတာသူတို့လည်းပဲခရီးအတူတူသွားတာအဲ့ဒါတော်တဲ့ရောက်တဲ့အခါကျတော့အဲ့ဒါမြတ်စွာဘုရားကိုသူတို့ဘာလုပ်ကြတော့ဆိုတော့မြတ်စွာဘုရားကိုရှ िख ိုးကြပူဇော်ကြတရားနာကြတာပေါ့နော် အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီတရားဓမ္မအုပ်စုကိုဒီသုတ်တန်လေးကိုဟောတာဒီသုတ်တန်လေးလည်းကြားတော့ကြားဘူးကြပါတယ်ပါတော့ဆိုတော့သူကဒီဇနီးခမောနော်ဒီလင်မယား အတွဲတွေကိုမြတ်စွာဘုရားနော်ချမ်းချမ်းသာသာကောင်းကောင်းမွန်မွန်ဖြစ်စေဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့လောကမှာဇနီးခင်မွန်အတွဲဟာ၄မျိုးလောက်ရှိတယ်ဆိုပြီးတော့ပြောတာအဲ့ဒါဘာလဲဆိုတော့ သူသေးလင်းသူသေးမရတတွေးတဲ့နော်ယောက်ျားကလည်းသူသေးကောင်နဲ့တူတယ်မိန်းမကလည်းသူသေးကောင်နဲ့တူတယ်နောက်တတွေးကြတော့သူသေးလင်းနတ်သမီးမရတဲ့ယောက်ျားကသူသေးနဲ့တူတယ်မိန်းမကတော့နတ်သမီးနဲ့တူတယ်နောက်တရွဲ့ကြတော့နတ်သားလင်သူသေးမရတဲ့ယောက်ျားဖြစ်တဲ့လူကနတ်သားနဲ့တူတယ်မိန်းမဖြစ်တဲ့လူကသူသေးကောင်နဲ့တူတယ်နောက်ဆုံးတွဲကြတော့နတ်သားလင်နတ်သမီးမရတဲ့ဒါတင်စားပြီးတော့ပြောတာပေါ့နော် တော့ဒါဗနသားဆိုတာဘာပြောတာတုံးသူသေးဆိုတာဘာပြောတာတုံးဆိုတော့သူသေးဆိုတာပုတ်တာပဲလေပုတ်တယ်ဆိုတာ तू ဟာကိုချင်းတရားမကောင်းတာကိုရည်ညွှန်းတာပေါ့နော်စိတ်သက်တွေပုတ်တာကိုရည်ညွှန်းတာနှမျောတယ်ဝင်တိုးတယ်ငါးပါးသီလမလုံဘူးပြီးတော့နှမျောတယ်ဝင်တိုးတယ်ပေကန်းစွန့်ကြဲမှုမရှိဘူးအဲ့ဒါလိုမျိုးစိတ်ထဲမှာညှဉ်းနှွမ်းမှုနဲ့ကာယကံဝစီကံလည်းတန်ရှင်းစင်ကြဲမှုမရှိတဲ့နော်လူသေးသွားပြီဆိုလို့ရှိရင်မတန်ရှင်းတော့ဘူးပေါ့ တန်ရှင်းပေးနိုင်တဲ့အရာလည်းမရှိတော့ဘူးပေါ့အဲ့တော့ကာယကံဝစီကံမနောကံမတန်ရှင်းတဲ့အနေအထားတွေကိုဒါပုတ်တယ်လို့လူသေးလို့ညင်ညွန့်တာဟုတ်လားနတ်ဆိုတာကြတော့သူနဲ့ဆန့်ကျင်ဘက်ပေါ့တန်ရှင်းတယ်ဖြူရှင်းတယ်ပေါ့ဟုတ်လားကိုချင်းတရားရှိတယ်ငါးပါးသီလပြည့်စုံတယ်စွန့်ကျင်နိုင်တဲ့အစွမ်းရှိတယ်ဒါကိုနတ်လို့ညင်ညွန့်တာအဲ့တော့ယောက်ျားရောမိန်းမရောတီလာမရှိဘူးနှမျိုးဝင်တူကြတယ်ဆိုရင်ဒါသူသေးလင်သူသေးမရလို့ခေါ်တယ်တဲ့ဟုတ်လားအာ အမျိုးသမီးကပဲကိုချင်းသီလရှိပြီးတော့စွန့်ကြဲတယ်အမျိုးသားကတော့ဘာသီလမှမရှိဘူးဘာစွန့်ကြဲမှုမှမရှိဘူးဆိုရင်တော့သူသေးလေနတ်သမီးမရပေါ့ဟုတ်လားအမျိုးသားကပဲတော်တယ်အမျိုးသမီးကညံ့နေတယ်ဆိုရင်တော့နတ်သားလင်သူသေးမရပေါ့အမျိုးသားအမျိုးသမီးရောနှစ်ယောက်လုံးတော်ကြတယ်ဟေးဆိုရင်တော့နတ်သားလင်နတ်သမီးမရဆိုပြီးတော့၄မျိုးရှိတယ်လို့အဲ့လိုမျိုးဆိုပါဗျာဟောတယ်ဟောပြီးတော့ဒီနတ်သားလင်နတ်သမီးမရနော် အကုန်လုံးကိုချင်းသီလတွေပါတူပြီးတော့တရားတရားတွေပါတူပြီးတော့နေမယ်ဆိုရင်ဒီပြစ္ဆုတ်ပံမှာလည်းအလွန်ချမ်းသာပြီးတော့တန်တရားမှာလည်းပဲနော်ကောင်းမွန်တဲ့နတ်ရွာသူဂတိကိုရလိမ့်မယ်ကာမတုခနဲ့ပြည့်စုံလိမ့်မယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောတာပေါ့နော်ဥဘောတ္တတာဝရိညုစသင်္ကြတာဓမ္မစီဝေနောတေဟွန်တိဇာနိပတယောအညမဉ္ဇံပြိယံဝရနော်ဒီနှစ်ပါးစုံသောလူတွေဟာဆိုလိုတာဒီလင်ရောဒီမယားရောတော့တရားတရားရှိတယ်နော်ဟိုဝရိညုဆိုတာ ပြောတဲ့စကားကိုသိနိုင်တဲ့ဉာဏ်လည်းရှိတယ်ဟုတ်လားဓမ္မဇီဝီတော့တရားသဖြင့်လည်းအသက်မွေးတယ်နောက်တင်ရတာစောင့်စည်းမှုလည်းရှိတယ်ဆိုလို့ရှိရင်သူတို့တွေဟာနော်အလွန်တရာမှကိုပဲနော်အထာတံပစုရာဟွန်တိဖာတုကံဥပဇာယတိအမိတာဒုမနာဟွန်တိဥပိဏံတမတိလိနံနော်အကျိုးစီးပွားတွေဟာအစုလိုက်အပြုံလိုက်ကြီးကိုသူတို့မှရတယ်ချမ်းသာမှုတွေသူတို့မှအများကြီးရှိတယ်ဘလောက်ထိကောင်းလို့ဆိုအမိတာဒုမနာဟွန်တိတဲ့ဒီစကလုံးလေးကိုဖုံဖုံကြိုက်တယ် ရန်သူတွေတောင်စိတ်ပြက်သွားမယ်တဲ့နော်ကို့ကိုမုန်းတဲ့လူတွေတောင်စိတ်ပြက်သွားလိမ့်မယ်ကိုကအခြေအနေအရန်ကောင်းနေလို့ပေါ့ဟုတ်လားအမိတ္တဒုမနာဟွန်တိနော်မုန်းတဲ့လူတွေရန်သူတွေတောင်မှစိတ်ညစ်သွားမယ်ပေါ့နော်ဥပိ္ပဏတမတိလိနာနှစ်ဦးစုံတို့ဟာအဲ့လိုမျိုးနော်ကောင်းတာတွေအကုန်လုံးတူညီနေမယ်ဆိုလို့ရှိရင်အကျိုးစီးပွားတွေစုပြီးတော့နော်ချမ်းချမ်းသာသာနေရမယ်ဣဒဓမ္မစရိတဝါနာတမတိလတမတိလပတဥဘောနန္တိနောဒေဝလောကသမေမောဒန္တိကာမကာမိနော နော်ဒီဘဝမှာလည်းပဲဒီလိုလားကျင့်သုံးပြီးတော့နေမယ်ဆိုရင်သူတို့ဟာဝမ်းမြောက်ဝမ်းသာနော်ချမ်းချမ်းသာသာနေရပြီးတော့နော်ပျက်စီးခြင်းကြလို့ပျက်စီးရပြီဆိုရင်လည်းနတ်ပြည်လောကကိုရောက်မယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောပြဟုတ်လားဒါကြောင့်မို့လို့ဒါလောကီတရားဆိုတော့လည်းပဲလူတွေဟာလောကီနဲ့ကင်းနိုင်တာမို့ဒီထဲမှာနေကြရတာဟုတ်လားဒါကြောင့်မို့လို့ဒီဥစ္စာကိုဘုံဘုံတို့တွေဟာနော်အလေးထားရမယ်ဂရုစိုက်ရမယ်ပေါ့ဟုတ်လားအဲကိုက ဟိုကိုယ့်ရဲ့အိမ်တောင်ဘက်နဲ့ကိုနဲ့ဟာမဘယ်သူကတာနေတယ်လဲဆိုတာကိုကောင်းတဲ့ဘက်မှာဒီဥစ္စာပြိုင်ဆိုင်တဲ့နေပေါ့ဟုတ်လားပြိုင်ဆိုင်တဲ့နေနော်ကိုချင်းတီလာရောစိတ်ရဲ့အည်သွေးရောနော်ဒီဥစ္စာလေးတွေကောင်းလာပြီကိုကကောင်းပြီဟေ့ဆိုရင် तू ကကောင်းပြီဟေ့ဆိုရင်ဒါအဆင်ပြေကြမယ်ပေါ့တစ်ဖက်ဘက်ကလည်းမကောင်းဘူးကိုကလည်းပဲဝတရားနဲ့အညီမနေဘူးဆိုလို့ရှိရင်ကြားလို့ရှိရင်ဒီဥစ္စာဒီအိမ်တောင်ပြုတ်တဲ့ဒီလူလောကရဲ့ ဒီအနေအထားတွေဟာလည်းပဲညာသောအဖြစ်တော့နော်ပူကြလောင်ကြအဆင်မပြေကြတာတွေဟာပဲများကြတာပေါ့နော်ဘာလို့အဲ့ဒါလိုဖြစ်ရတယ်လဲဆိုတော့ဒါကတစ်ဖက်လူကြီးပဲအပြစ်တင်လို့မရကာယကံရှင်ကိုယ်တိုင်ရဲ့စိတ်ကိုယ်ကလည်းပဲအပြောင်းလဲဆိုတာရှိတယ်ပြောရရင်ဒီစိတ်ကိုယ်ကစလည်းပဲမယုံရဘူးပေါ့နော်နောက်တစ်ချိန်တော့မျက်မျက်နှုံနှုံရှိခဲ့မှာမလို့အခုမမျက်နှိုးတော့ဘူးဆိုတော့ तू ကပြောင်းလဲသွားလို့ကြီးပဲမဟုတ်ဖဲနဲ့ကိုယ်စိတ်ကပြောင်းလဲတာလည်းပဲ ဖြစ်နိုင်တယ်ပေါ့အတဘုံပြောရင်တာကဒီဝတရားတွေနဲ့အညီဘုံဘုံတို့ဒီမင်္ဂလာတွေနဲ့ပြည့်စုံကြိုးပမ်းအထုတ်တဲ့အခါမှာဟိုမေတ္တာပါဖို့အလွန်အရေးကြီးတယ်ပေါ့နော်တန်ရှင်းတဲ့တကယ့်ကိုတန်တန်လေးနော်ကိုလူမို့သူ့လူမို့မဟုတ်ဘူးစိတ်ထဲကိုအစားကောင်းစေခြင်းနဲ့ချမ်းသာစေခြင်းနဲ့နော်မေတ္တာဓာတ်ဟာအားကြီးဖို့လိုတယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်အဲဒီဝတရားတွေကိုလည်းဘုံဘုံတို့ နော်ကြိုးစားပြီးတော့ပြုတဲ့အခါမှာကိုယ်စိတ်ထဲမှာအခက်အခဲရှိမှာမဟုတ်ဘူးကိုယ်စိတ်ထဲကမေတ္တာဆိုတာကရှိနေတာကို ဟုတ်လားအဲ့ဒါကြောင့်မလို့နော်အနေကြာလာတဲ့အခါမှာချွေရင်းချက်တွေမြင်ပြီးတော့အစင်မပြေမှုတွေဖြစ်နိုင်တယ်အဲ့ဒီအစင်မပြေမှုတွေကိုဘုံဘုံတို့တွေကဘာနဲ့ကြော်ဖြတ်ရမှာတော့နော်ခွန်လွန်မှုတိခံမှုမေတ္တာတရားနော်ဒါမပါဘဲနဲ့ရေရှည်မှာအစင်မပြေနိုင်ဘူးဟိုမကွဲကြဘဲနဲ့အတူတူနေနေကြလို့လည်းပဲအဆင်ပြေတယ်လို့ဆိုလို့မရဘူးတချို့ကမကွဲဘဲနဲ့ငရဲခံနေရတာရှိတယ် ဟုတ်လားဟိုကွဲသွားတာမှတော်သေးတယ်ပေါ့တချို့ဥစားတွေကလေအောင်ဆိုအဆင်မပြေပဲနဲ့အကြောင်းမျိုးမျိုးကြောင့်အောင်ဤတီးခံပြီးတော့ပူပူလောင်လောင်ပင်ပင်ပန်းပန်းနဲ့နေနေကြရတာတွေအများကြီးရှိဟုတ်လားအဲ့ဒီလိုဖြစ်ပြီဆိုလို့ရှိရင်ဘုံဘုံတို့စဉ်းစားကြရရှိတာကိုကိုကိုကိုအရင်ပြင်မယ်ဆိုတဲ့စိတ်မျိုးမွေးရမယ်။ဘာလို့ဆိုတစ်ဖက်ကိုကိုသွားပြင်ဖို့ဆိုတာပို့ပြီးတော့ဒါခဲရင်းမယ်ဖြစ်တော်မဖြစ်နိုင်တဲ့လောက်နေပါထိသွားမှာနော်။ ကိုယ်စိတ်ကိုယ့်ကိုယ်ကိုပြင်ဖို့ဆိုတာတောင်ခဲရင်တာသူများစိတ်ကိုဘလို့လုပ်ပြီးတော့ကိုယ်ကသွားပြီးတော့နော်အတိုးရှုပ်တွေဘလို့ညာလိုတွေရှောက်ပြီးတော့ပြင်လို့ဆိုတာဘလို့မှဒါမလွယ်ကူတဲ့ကိစ္စပေါ့ဟုတ်လားအဲ့ဒါလို့ဆိုရင်ကိုယ့်ကိုယ်ကိုပြင်လိုက်တဲ့ဥစ္စာကကိုယ့်ကိုယ်ကိုမြင့်မြတ်အောင်လုပ်လိုက်တဲ့ဟာကဆက်စင်သားကြည့်လို့ရှိရင်သူ့ကိုပါပြင်ဆင်ရလဲပဲရောက်သွားနိုင်တယ်အဲ့ဒီဥစ္စာကတော်တော်တဘာဝကြတယ်ဟုတ်လားကိုယ်စိတ်ကိုကိုယ်ကကောင်းအောင်လုပ်တယ်နော်သူ့ရဲ့ပုံမှာကိုယ့်ရဲ့သဘောထားတွေကိုနော် ယူသားအောင်ဖြူရှင်အောင်မမြင့်မအောင်ကြိုးစားတယ်ဆိုရင်အဲ့ဒီတစ်ဖက်လူကလည်းမတိပဲနေမလားဟုတ်လားမတိပဲမနေဘူးအဲ့လိုဆိုလို့ရှိရင်ကိုကကောင်းပြလိုက်တာကိုအစား तू ကောင်းဖို့အတွက်မဖြစ်သွားတာတော့တွန်းအားပေးလိုက်တယ်လို့မျိုးဖြစ်သွားပြီးအဲ့ဒီနီးနဲ့သာလည်းအဆင်ပြေနိုင်တယ်ပေါ့အဲ့တော့ဒါကနှစ်ဖက်စလုံးကငါတာဝန်ရှိတယ်ငါတာဝန်ရှိတယ်ဆိုတဲ့ခံယူချက်မျိုးရှိမှာအခက်တာအဲ့လိုမယူကြဘူးမမြင်ကြဘူးเนาะသူတာဝန်သူတာဝန်ကြီးပဲထင်တယ်ဟုတ်လား သူတာဝန်ကြီးထင်းနေတဲ့အခါကျတော့တစ်ဖက်ကလည်းသူတာဝန်ပဲထင်းတဲ့အခါကျတော့ဘယ်လိုနည်းနဲ့မှသူကအဆင်ပြေဖို့မလွယ်ဘူးဟုတ်လားပြောရရင်ဒါကအလွန်ခက်ခဲတဲ့ကိစ္စအလွန်ခက်ခဲတဲ့ကြီးမားတဲ့ပြဿနာကိုရှားထားတာပဲအိမ်အောင်ပြုတယ်ဆိုတဲ့ဥစ္စာကတကယ်တမ်းပြောရလို့ရှိရင်ဟုတ်လားအဲ့တော့ဒီဥစ္စာကိုကင်တွယ်တတ်ဖို့ဆိုတာကအများကြီးစဉ်းစားပြီးတော့အများကြီးအားဆိုင်မှအခင်ပြေကြမှာ အများစုကိုပြောတာပါဟုတ်လားအင်းအဲ့တော့ဒီနေရာမှာဘုံဘုံဒီအကြောင်းအရာတွေကိုပြောတဲ့အခါကျတော့ ဘာလို့စိတ်ထဲမှာ ပြောကျင်စိတ်ကနော်ရှိနေတယ်လဲဆိုတော့ဟိုသာသမီမရှိတဲ့လူတွေအိမ်အောင်မကြကြတဲ့လူပြိုကြီးအပြိုကြီးတွေနော်ဒီမင်္ဂလာနဲ့တွဲပြီးတော့နည်းနည်းပြောကြည့်ဟုတ်လားကင်သာသမီကိုပြုစုစောင့်ရှောက်ကျွေးမွေးရတာမင်္ဂလာဆိုတော့သာသမီမရှိတဲ့လူကကင်ဒီမင်္ဂလာကိုဘယ်လိုရအောင်ယူမလို့ဟာစဉ်းစားနော်ဇနီးမယားကိုပြုစုလုပ်ကျွေးရတာမင်္ဂလာဆိုတော့ကင်လူပြိုကြီးကဒီမင်္ဂလာကိုဘယ်လိုရအောင်ယူမလို့စဉ်းစားတယ်ရှိတာပေါ့နော်အဲ့တော့ဒါကဘယ်လိုတုံးဆိုတော့ ဒီမင်္ဂလာမရတော့လည်းပဲဓာတ်ထက်မြင့်မြတ်တဲ့ဓာတ်ထက်ကောင်းမွန်တဲ့မင်္ဂလာရဖို့အတွက်အခွင့်အလမ်းပို့ပြီးတော့ပွင့်နေတယ်လို့အဲ့လိုမြင်ရတယ်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်သားသမီးမရှိဘူးဆိုရင်နော်သားသမီးနဲ့ပတ်သက်တဲ့ဒုက္ခဒုက္ခတွေကအလွန်အလွန်နည်းသွားတာပေါ့နော်အိမ်တော်မပြူဘူးဆိုရင်အိမ်တော်နဲ့ပတ်သက်တဲ့ဒုက္ခတွေကအလွန်အလွန်ကိုနည်းသွားတာတကယ်တမ်းပြောရလို့ရှိရင်ဘယ်အနေအထားမျိုးမဆိုအကောင်းဆိုးဆိုတာက တွဲနေတာ နော်အိမ်အောင်ပြုတဲ့လူနဲ့အိမ်အောင်မပြုတဲ့လူနဲ့အိမ်အောင်ပြုတဲ့လူကလည်းအကောင်းဆိုးတွဲနေတာပဲအိမ်အောင်မပြုတဲ့လူကလည်းအကောင်းဆိုးတွဲနေတာအကောင်းကြီးကတော့ဘယ်မှမှမရနိုင်အဲ့တော့ဘုံဘုံတို့နည်းနည်းစဉ်းစားရရှိတာကအကောင်းကဘယ်လောက်လဲအဆိုးကဘယ်လောက်လဲဆိုတာကိုတော့ညံနဲ့စီစစ်ဖို့လိုတယ်သူကြောင့်ဆိုသားသမီးရှိတဲ့လူလည်းအကောင်းဆိုးတွဲနေတယ်သားသမီးမရှိတဲ့လူလည်းအကောင်းဆိုးတွဲနေတယ်ဘုံဘုံမြင်တာတော့သဘောထားချင်းမြန်တိုက်ဆိုင်ကြမလားတော့မသိဘူးလေနော် သားသမီးရှိတဲ့လူတဲ့သားသမီးမရှိတဲ့လူကအကောင်းပုံများတယ်အဆိုးနေတယ် နော်အဲ့လိုပဲအိမ်အောင်ရှိတဲ့လူတွေအိမ်အောင်မရှိတဲ့လူကအကောင်းပုံများတယ်အဆိုးပုံနေတယ်အဆိုးလည်းပဲရှိတော့ရှိတယ်မရှိဘူးတော့မဟုတ်ဘူးနော်အသက်ကြီးလာတဲ့အခါကိကထများလာဒုက္ခရောက်မလားဆိုတာမျိုးတွေးပူရတာမျိုးလည်းရှိကောင်းရှိမယ်ပေါ့သို့တော်ဒါတွေကတော့လေးလေးနက်နက်ဘုံဘုံတို့တွေးကြည့်မယ်ဆိုရင်တော့ကံတရားတွေပေါ်မှာပဲအဓိကမူတည်နေတာပါဟုတ်လားအဲ့တော့ဟိုပြောချင်တာကတကယ်မြင့်မြတ်တာကောင်းမွန်တာကိုရည်ရွယ်ချက်ကြီးကြီးနဲ့လှုပ်ချင်စိတ်တာတကယ်ရှိခဲ့မယ်ဆိုရင်တော့ ဒီသားသမီးမရှိတာအိမ်တော်မရှိတာပိုးပြီးတော့အခွင့်အလမ်းတာနေတယ်ဆိုတာတော့ဘယ်လိုမှညင်းလို့မရအောင်အဲ့တော့ဒါကသားသမီးမရှိတဲ့သူများအိမ်တော်မရှိတဲ့လူများနော်ကို့ဘဝရဲ့တန်ဖို့ကိုသိဖို့ပေါ့ဟုတ်လားအော်ကိုအတော်ချီနေကောင်းနေတယ်ဆိုတော့မြင်ဖို့ခက်တာလူဆိုတာကကိုမရတာဟာကိုကောင်းတယ်တန်ဖိုးရှိတယ်လို့ထင်တတ်တယ်ပေါ့နော်တကယ်တမ်းကို့အခြေအနေကိုကောင်းတယ်လို့မမြင်မဲနဲ့အဲစိတ်ထဲကဟိုတချို့ဆိုရင်တာသမီမရှိဘူးဆိုတာသမီရှိတဲ့လူတွေအားကြတယ် အိမ်တော်မရှိဘူးဆိုအိမ်တော်ရှိတယ်လို့အိမ်တော်မရှိတယ်လို့ကတိမ်ငယ်တာမျိုးပေါ့တကယ်ဆိုလို့ရှိရင်ကိုကသူတို့ထက်တာနေတဲ့အခြေအနေတွေတကယ်တမ်းကအများကြီးရှိတယ်အဲ့ဒါကိုမြင်တတ်ဖို့လိုတယ်အသုံးချတတ်ဖို့လည်းလိုတာပေါ့ဟုတ်လားဘုန်းတို့မြတ်စွာဘုရားလက်ထက်ကနော်ခေမာတို့ဥပ္ပလွန်တို့ဗရာစာရီတို့ကုန္တလကေတီတို့ဟုတ်လားကိတာဂေါရမီဓမ္မဒိဏဝိတာကာတယ်နော်ခုနှစ်ယောက်ပြထားတာရှိတယ်အဲ့ဒါကတ္တဗမြတ်စွာဘုရားလက်ထက်တုန်းကကိကိမင်းကြီးရဲ့တမီးတော်ခုနှစ်ဖော်ဆိုပြီးတော့ အဲ့ဒါဒီကောမာရဗြဟ္မစရိယဟိုအိမ်တော်မပြူဘဲနဲ့အကျင့်မြတ်ကိုလူဝတ်နဲ့ကျင့်သုံးခဲ့ကြတာပေါ့နော်အဲခေမာဥပလဝနာစပတာစာရာစကုဏလာကိတာဂေါရမီဓမ္မဒိဏဝိတာခဟောတိတတ္တမီတဲ့ဒါတစ်ချိန်လုံးကသူတို့ကအဲ့ဒီလိုမျိုးကျင့်သုံးခဲ့တာတွေရှိတယ်ပေါ့အဲ့တော့ပြောချင်တာတွေကဘာတော့ဩသာသမီမရှိလို့အိမ်တော်မရှိလို့တိမ်ငယ်စရာအကြောင်းဘာမှ မရှိဘူးပေါ့နော်တက်ထက်ပို့ပြီးတော့ကောင်းမွန်တာတွေကိုလုပ်ဖို့အတွက်တကယ်တမ်းတွေးကြည့်မယ်ဆိုရင်ကိုကတော့ပို့ပြီးတော့အခွင့်အလမ်းတွေများနေသေးတယ်ပေါ့ဒါကြောင့်ယဉ်ဒီတဲ့လူတွေတော့အပြိုကြီးလူပြိုကြီးများတွေ့လို့ရှင်စကားပြောစရာတွေကအလွန်များဘယ်လောက်ထိစိတ်ထဲကပြောမိတုံးသူတို့ဘယ်လောက်ထိပြောမိတုံးအဲယတိယဟန်ချမ်းသာဒုက္ခတသိတ္တိတာရထားတာလို့အဲ့ဒီအခွင့်အရေးကိုမမေ့နဲ့လို့ဟုတ်လား နော်ယတိယဟန်ချမ်းသာရဲ့တစိတ်တရေတာဘာလို့ထားတော့ရထားတာနော်ပူစရာပင်စရာအလွန်မှနဲတယ်ပေါ့နော်နောက်ဆန်တင်းစရာတိတ်ပြီးတော့မရှိဘူးနော်သာသမီရှိလာပြီဟေ့ဆိုလို့ရှိရင်မိဘတွေကသူတို့ရဲ့ဘဝသာသမီပုံမှာပဲအများကြီးမူတည်ပြီးတော့သာသမီအတွက်ပဲထက်ပြီးတော့တွက်ကြတာပဲများတယ်နော်ကိုကိုအတွက်ကိုတိတ်ပြီးတော့မတွက်ဖြစ်ကြတော့ဘူးပေါ့အဲ့ဒါတကယ်တမ်းကိုအတွက်အများကြီးနစ်နာနိုင်တယ်ပေါ့နော်ကိုအတွက်ကဘယ်သူမှလုပ်ပေးမှာမဟုတ်ဘူး အဲ့ဒါကိုစဉ်းစားတယ်ကအလွန်ကောင်းတယ်ဟုတ်လားထားပါတော့လေအဲ့ကြတော့ဘုံဘုံတို့ဒီဥစ္စာပါလဲဆိုတော့နော် ပုဒ္ဒဒါရသင်္ကဟမင်္ဂလာတရားနှစ်ပါးဘုံဘုံတို့ပြောပြတယ်ဟုတ်လားအဲ့ဒီဥစ္စာကိုဏီကုန်းကျုပ်ဘုံဘုံကဗာလေးနဲ့နော်အဆုံးသတ်ပြီးတော့ပြောရင်တော့ဆိုတော့ဒီမင်္ဂလာတရားနှစ်ပါးရဲ့အရေးကြီးပုံအရေးကြီးပုံဆိုတာအရေးကြီးတယ်ဆိုတဲ့ဥစ္စာကိုမြင်ဖို့အတွက်ဒီမင်္ဂလာနဲ့မပြည့်စုံလို့ရှိရင် ဘာတွေဖြစ်နိုင်တယ်လဲဆိုတာလေးကိုနော်ဒေသနာမှာပြောထားတာလေးတွေကိုနော်တက်တည်အနေနဲ့ပြပြီးတော့ဒါလေးကိုစဉ်းစားဖို့ပြောချင်တာပေါ့နော်အဲ့ဒါဘာလဲဆိုတော့အင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာအခိတုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတယ်အခိဆိုတာဘာတော့မီးပေါ့နော်မီးမီးမီးဆိုတာဘာတော့လောင်ကျွမ်းတတ်တယ်ပူတယ်ဟုတ်လားလောင်ကျွမ်းပေမဲ့လို့ပူပေမဲ့လို့လည်းပဲဒီမီးမရှိလို့ရမလားဟာနဲ့ချက်ပြုတ်စားကြမလို့ အလင်းရောင်ဘာနဲ့ရမလို့ဟုတ်လားအများကြီးပဲနော်အဲ့တော့မြတ်စွာဘုရားအဲ့ဒီတုတ်တံမှာမီးခုနှစ်မျိုးဟောတာရှိတယ်နော်အခါတစ်ပါးမှာမြတ်စွာဘုရားပုံနာကြီးတယောက်စီကိုရောက်သွားတယ်အဲ့ပုံနာကြီးကပွဲကြီးအကြီးကြီးလုံးမယ်ဆိုပြီးတော့ဘာလုပ်ထားတုံးဆိုတော့သူကနွားတွေနွားတွေပေါ့နော် အကောင်900စီနွားချောချောတွေနမတွေအကောင်900စီမြင်းတွေစိတ်တွေသိုးတွေအကောင်900စီအလွန်လဲချမ်းသာတဲ့ပုံနာကြီးပေါ့နော် ဥက္ကဋတတိရပုံနာတဲ့ကြီးပွားခြင်းချမ်းသာခြင်းကိုအထွတ်ထိပ်ရောက်တဲ့အလွန်ကျွဲဝတဲ့တထေကြီးတူပေါ့သူကဟုတ်လားအဲ့ဒါနဲ့သူကသူ့စိတ်ထဲမှာနော်မြတ်စွာဘုရားယဟန်ဂေါတမဉာဏ်ပညာအလွန်ကြီးတယ်လို့နာမည်ကြီးတယ်ပေါ့နော်အဲ့တော့ဒီလိုရစ်ပူဆိုတာဒါတွေကိုသူကလည်းပင်ဖြတ်တတ်ပြီးတော့ရစ်ပူဆောင်ပါဟုတ်လားဒီလိုရစ်ပူဆိုတာတွေကိုဘလို့အကျိုးရှိတယ်လို့မြန်သူမြင်မလဲဟုတ်လားအဲ့ဒါနဲ့ဘုရားကိုပင့်တာသူကအဲ့ဒါတွေကလည်းအကုန်လုံး ခဏနေရင်တတ်တော့မှာအကုန်လုံးအဲ့ဒီမှာသူမြတ်စွာဘုရားကိုရှောက်တယ်တဲ့မြတ်စွာဘုရားအာဒီရစ်ပူဇော်ခြင်းလုပ်ငန်းဟာအလွန်မှအကျိုးကြီးတယ်လို့တပည့်တော်ကြားဘူးတယ်တဲ့အဲ့တော့မြတ်စွာဘုရားကပြောဆိုပုံနာတဲ့ရစ်ပူဇော်တွေဟာအလွန်မှအကျိုးကြီးတယ်လို့ငါလည်းကြားဘူးတာပဲတဲ့အဲ့တော့သူကလည်းဒုတိယထပ်ပြောတယ်မြတ်စွာဘုရားရစ်ပူဇော်ခြင်းဟာအလွန်မှအကျိုးကြီးတယ်လို့တပည့်တော်လည်းကြားဘူးတယ် ဟာပုံနာငါလည်းကြားဘူးတာပဲတဲ့ရစ်ပူဇော်ခြင်းကအကျိုးကြီးတယ်ဆိုလိုတာကကြားဘူးတိုင်းမှန်တာမဟုတ်ဘူးကြားဘူးတာတော့ငါလည်းကြားဘူးတာပဲလို့ပြောနေတာဟုတ်လားသုံးချိန်မြောက်လည်းထပ်ပြောတော့ရှင်အနန္ဒာကမနေနိုင်ဘူးတခါကြီးအဲ့လိုမပြောရဘူးအကျိုးကြီးအောင်ရစ်ပူဇော်တယ်ဆိုတာဘလို့ပူဇော်ရမလဲလို့မေးမေးကျင်တယ်ဆိုရင်ရစ်ပူဇော်ခြင်းဟာအကျိုးကြီးတယ်လို့ကြားဘူးတယ်ဆိုဟုတ်တယ်အဲ့ဒါလူတိုင်းကြားဘူးတာပဲလေရစ်ပူဇော်ရင်အကျိုးကြီးတယ်လို့ကတော့အဲ့ခက်ကလူတိုင်းကြားဘူးနေတဲ့စကားပေါ့အဲ့ကြတော့မှသူကမြတ်စွာဘုရားကိုအကျိုးကြီးအောင်ဘလို့ရစ်ပူဇော်ရမလဲလို့မေးတော့မြတ်စွာဘုရားအဲ့ဒီမှာ ဒါတွေကအကျိုးမရှိဘူးအပြစ်တွေများတယ်ကောင်းမှုကိုပြုအပ်ဆိုပြီးတော့မကောင်းမှုတွေပဲဖြစ်နေတယ်အဲ့ဒါလက်နှက်ကြီးသုံးမျိုးမင်းထောင်ထားတာတဲ့အဲ့ဒီလက်နှက်ကြီးသုံးမျိုးကဘာတုံးဆိုတော့ဒီကောင်တွေကိုတတ်မယ်တတ်မယ်လို့စိတ်ကူးတယ်အဲ့ဒါမနောကံလက်နှက်ကြောက်စရာကောင်းဒီကောင်တွေကိုတတ်ကြတတ်ကြလို့ပြောတဲ့အခါအဲ့ဒါဝစီကံဒူးဆိုင်လက်နှက်ကြီးဟုတ်လားဒီကောင်တွေကိုမင်းကိုယ်တိုင်တတ်မယ်ဆိုရင်အဲ့ဒါကာယကံနော်ဒုစရိုက်လက်နှက်ကြီးမင်းအဲ့ဒါထောင်ထားလက်နှက်ကြီးသုံးကိုမင်းထောင်ထားတာ ကောင်းတဲ့နေရာရောက်အောင်မင်းလှုပ်တဲ့ရွေချင်းလှုပ်မယ်မင်းအဲ့ဒါမကောင်းတဲ့နေရာရောက်ကုသိုလ်ကောင်းမှုရအောင်ဆိုတဲ့စိတ်နဲ့မင်းလှုပ်ပေမလို့မင်းတကယ်ရတာအကုသိုလ်ပဲရအဲ့လိုမြတ်စွာဘုရားဒါသူတို့မီးကိုပူဇော်ကြတာအိုးဟုတ်လားအဲ့ဒါကြောင့်မလို့မီးကခုနှစ်မျိုးရှိတယ်လို့အဲ့ဒီမှာဟောတာမြတ်စွာဘုရားဟုတ်လားမီးခုနှစ်မျိုးကိုဏ္ဍန်လေးဘယ်လိုပြောလို့ဆိုတော့နော်ဖယ်ရှားပြည့်ရမယ်မီးသုံးမျိုးတဲ့ဟုတ်လား နောက်အယုအသေးအလေးအမြက်ပြုတ်ပြီးတော့ဂယုဆိုင်ပြီးတော့အယုအသေးအလေးအမြက်ပြုတ်ရမယ်မီးရ၃မျိုးတဲ့နောက်ခုနှစ်ခုမြောက်မီးရတော့သူကနော်ရှင်သင်းတဲ့ချိန်မှာရှင်သေးမယ်သေသေးချိန်မှာသေမယ်ညှိမ့်တဲ့ချိန်မှာညှိမ့်မယ်ဆိုတဲ့မီးရတစ်မျိုးတဲ့မီးခုနှစ်မျိုးရှိ ဟုတ်လားအဲ့ဒါမြတ်စွာဘုရားပေရှားသုတ်တင်ပြရမယ်မီး၃မျိုးဆိုတာဘာပြောတာလဲဆိုတော့ယာကကိဒေါတကိမောဟကိနော်ဆွဲမဲ့မှုယာကဆိုတာ တတ္တဝါရဲ့စိတ်နှလုံးကိုပူပန်စေတယ်ပင်ပန်းစေတယ်ဒါကြောင့်မီးပဲတဲ့။အမကျေနပ်မှုစိတ်တိုင်းမကြမှုဆိုတဲ့ဒေါသဟာလည်းပဲစိတ်နှလုံးကိုပူလောင်စေတယ်ပင်ပန်းစေတယ်ဒါကြောင့်သူလည်းမီးပဲ။နော်အမှန်မသိပဲနဲ့နေနေရတာလည်းပဲကိုကသာပူလို့ပူမှမသိပင်ပန်းလို့ပင်ပန်းမှမသိတာတကယ်တမ်းကသူကလည်းပဲစိတ်နှလုံးကိုပင်ပန်းအောင်ဖိနှိပ်တယ်ပူလောင်အောင်ရှွတ်မြိုက်နေတယ်ဒါကြောင့်သူလည်းပဲမီးပဲတဲ့မီးသုံးမျိုး။အဲ့ဒီမီးသုံးမျိုးကဖယ်ရှားပြစ်တဲ့တယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီຢာကဒေါသမောဟဖြစ်လာပြီဆိုရင်သူ့ရဲ့ကာယကံဝစီကံမနောကံတွေဟာ နော်ယုံညံ့တဲ့နော်အမှုယုံညံ့တဲ့အပြောယုံညံ့တဲ့အတွေးကိုပဲသူတွေးမယ်အဲ့ဒါရဲ့အကျိုးဆက်ဟာလည်းပဲယုံညံ့တဲ့ဘဝကိုရောက်သွားစေခြင်းပဲဖြစ်တယ်ပေါ့ဒါကြောင့်မလို့မြတ်စွာဘုရားဒီရာဂဒေါသမောဟဆိုတဲ့မိသုံးမျိုးကိုဖယ်ရှားသုတ်တင်ပြရမယ်မိလို့အဲ့လိုဟောဟုတ်လားအဲ့လိုဆိုရင်ပူဇော်ပသရမယ်အလေးကယူပြုရမယ်မိသုံးမျိုးကဘာတွေတုံးဆိုတော့တဲ့တယောခောပြမနာအက္ခိတက္ကတဝကရုံကတဝမာနိတဝပုစိတဝသမ္မာဒုက္ခံပရိဟာတ္တပါ ပုံတာတဲ့နော်တက်ကတ္တဝါနော်အယုသေးပြုတ်ပြီးတော့ဂရုံကတ္တဝါနော်လေးလေးစားစားအလေးအမြတ်ပြုတ်ပြီးတော့မာနစ်တဝါမျက်မျက်နှုံနှုံပူစစ်တဝါပူဇော်ပြီးတော့တမ္မာကောင်းမွန်စွာဒုက္ခံချမ်းသာစွာပရိဟာတပါဆောင်းအပ်တယ်ဆိုတဲ့နော်တယောအဂီအဲ့ဒီမိသုံးမျိုးဆိုတာဘာကိုပြောတာတုံးတဲ့အာဟုနေယကိကဟပတကိဒက္ခိနေယကိတဲ့ဟာပါဠိအသုံးလုံးလေးနော်အာဟုနေယကိဆိုတာအလှူခံမိအလှူခံမိဆိုတာဘယ်သူ့ကိုပြောတာတုံးဆိုတော့ဟော ကတမောစာပြမနာအာဟုနေယကိအာဟုနေယကိအလှခံပြီးဆိုတာဘာတော့တဲ့ဣဒာပြမနာယတတေဟွန်တိမာတာတိဝပိတာတိဝအယံဥစ္စတိပြမနာအာဟုနေယကိအမေဖေကိုအဲ့ဒါအလှခံပြီးလို့ပြောတာတဲ့သာသမီအတွက်ဒါသူတို့ကိုကြွေးမွေးလို့ရှင်အလွန်မှအကျိုးကျေးဇူးများလုံးပေါ့အမေဖေကသာသမီအတွက်အလှခံပြီးပဲဟုတ်လားဘာလို့အဲ့လိုပြောရလဲတဲ့နော်အတောဟယံပြမနာအာဟုတောတံပူတောတတ္တမယံအာဟုနေယကိဒီစကလုံးလေးတစ်ခါထပ်ပြီးတော့တွေ့ရတယ် အာဟိုတမနေ့ကဟိုတနေ့ကနော်အမေဖေကိုပြုစုလူကျွေးရတာမင်္ဂလာဆိုတဲ့တရားလေးနဲ့ပေါင်းပြီးတော့မှတ်ဖို့ပေါ့နော်ဘာလို့အမေအဖကိုအာဟုနေရကီလို့ပြောရလဲဆိုရင်ဒီပုဂ္ဂိုလ်ဟာနော်ဒီအမိအဖကနေပေါ့ဒီသားသမီးဖြစ်လာတာတဲ့ဒါတလုံးနဲ့ပဲမြတ်စွာဘုရားပြောတာအခုဘုံဘုံတို့ဆိုရင်ဘယ်သူကဖြစ်လာတော့ဒီအမေဖေကဖြစ်လာတာပေါ့နော်တော့ကို့ဘဝဟာသူတို့ကနေပြီးတော့တဆင့်ဖြစ်လာတာပေါ့ဟုတ်လားကိုယ့်ရဲ့ကံကိုမပါဘူးပြောနေတာတော့မဟုတ်ဘူးနော်သူတို့ရဲ့သွေးသားကိုပဲအမိပြုတ်ပြီးတော့ဖြစ်လာတာမှုလို့ မြတ်စွာဘုရားဒီလိုတင်စားပြီးတော့ဒါပြောလိုက်တာဒီအမိဘအနေပြီးတော့ဒီသားသမီးဖြစ်ပေါ်လာတာဒါကြောင့်မို့လို့ဒါနော်အလှကမီးဆိုတာမိဘကိုပြောတာပေါ့အဲ့တော့မီးဆိုတဲ့စကလုံးလေးကိုပြီးတော့ဖုံဖုံနဲ့နဲ့ရှင်းပြမယ်ဟုတ်လားอืมမိဘဟာကိုယ့်အတွက်မီးနော် မရှိရင်မဖြစ်ဘူးဟုတ်လားဒါအယိုသေးအလေးအမြတ်လေးလေးစားစားဆက်ဆံရမယ်ပြုစုရမယ်တကယ်လို့ဘုံဘုံတော့အဲ့လိုမဟုတ်ဘဲနဲ့မယုံမသေးမလေးမလားလုပ်မယ်ဆိုရင်မိဟာမိရဲ့သဘာဝကိုပဲပြလိုက်မယ်ပေါ့ သဘောပေါက်လားအဲ့ဒီဥစ္စာဆိုလိုကမီးလောင်နိုင်တယ်လို့ပြောချင်တာနော်မိဘကိုပေါ့ပေါ့ရော့ရော့ဆက်ဆံပဲဆိုလို့ရှိရင်မိဘမီးလောင်တတ်တယ်ဆိုတော့ပြောတာဟုတ်လားဟောဆိုဟိုတနေ့ကပြောတဲ့စကားလေးမိဘဆိုတာကိုယ့်အတွက်တာမန်လူမဟုတ်ဘူးနော်အဲ့လိုဆိုလို့ရှိရင်ဘုန်းဘုန်းတို့ဒုတိယပူဇော်ပသတဲ့အလေးအမြတ်ပြုတဲ့မိရပါတော့ဆိုတော့နော်ဂဟပတကိဂဟပတကိဆိုတာအင်းရှင်လင်းယောက်ျားအိမ်တော်ဦးကြီး ဟုတ်လားဒီအဂိတုတ်တံနှစ်ခုရှိတယ်အဲ့ဒါပထမအဂိတုတ်တံမှာဒီဂဟပတကိကိုအင်းရှင်လျောက်ကြားကိုရည်ညွှန်းတယ်အိမ်တော်ဦးစီးနော်ဒီမိသားစုရဲ့ပုံမှာအလုံးမကျေးဇူးများတဲ့အတွက်ကြောင့်နော်ဒီမိသားစုရဲ့ကျေးဇူးရှင်ပဲဒါကြောင့်သူ့ကိုမီးလို့သဘောထားရမယ်မီးဆိုတာကမယုံမသိမလေးမစားလို့လို့မရဘူးဆိုတာကိုပြောတာဒါသူ့ကိုယုံသိတဲ့နဲ့လေးစားတဲ့နဲ့မျက်နှိုးတဲ့နဲ့မီးလို့မြတ်စွာဘုရားဟောတာဟုတ်လားဒီအဖေဒီအိမ်တော်ဦးစီး သားသမီးတွေနဲ့အတွက်ဆိုရင်အဖေပေါ့နော်ဒကမာကြီးတွေအတွက်နေဆိုဒကာကြီးပေါ့ဟုတ်လားဒါပါတော့မီးပဲသို့သောစိတ်ဝင်စားတဲ့အကောင်းတာကဒီဒုတိယသုတ်တံမှာကျတော့ဒီဂဟပတကိကိုအိမ်တော်ဦးစီးလင်ယောက်ျားကိုရည်ညွှန်းတာမဟုတ် နော်ဘာကိုရည်ညွှန်းလဲမြတ်စွာဘုရားကိုယ်တော်တိုင်ဘလို့အဓိပ္ပာယ်ဖွင့်ပြတယ်ဆိုတော့နော် ကတမောစာပြမနာဂဟပတကိတဲ့ပုံနာတဲ့ဂဟပတကိနော်အိမ်ရှင်လျောက်ျားမီးဆိုတာဘာပြောတာလဲဆိုဣဒပြမနာယတ္တတိဟွန်တိပုတ္တာတိဝါဒါရတိဝါ နော်ဓာတာတိဝပိတ္တာတိဝကာမကရောတိဝအယံဥစ္စတိပြမနာဂါပတကိနော်ဂါပတကိဆိုတာဘာပြောတာဆိုလို့ရှိရင်တဲ့ပုဒ္ဓတိဝသာသမီတွေနော်ဓာတာတိဝမယားတွေနော်ဓာတာတိဝကျွန်းတွေပိတ္တာတိဝအစီကံတွေကာမကရောတိဝအိမ်မှာနော်အမှုလုပ်သမားတွေကိုယ့်အိမ်ကအလုပ်သမားတွေအဲ့ဒီဥစ္စာကိုဂါပတကိလို့ပြောတာတဲ့အဲ့ဒါကိုတည်တည်ချာချာရှင်းပြဘာဖြစ်လို့သူတို့ကိုဂါပတကိလို့ပြောရတယ်လဲနော်သာသမီး ဇနီးမယားအိမ်မှာရှိတဲ့ကြေးကျွန်ခိုင်စေနေတဲ့လူအမှုလုပ်ဒါတွေပါထည့်တာဘာဖြစ်လို့လဲဆိုတော့ကျေးဇူးတရားတွေဟာအချင်းချင်းရှက်နွယ်နေလို့ဒီအိမ်မှာအတူတူနေကြတယ်ဆိုရင်အိမ်တော်ကြီးကလည်းအိမ်တော်ကြီးအလုပ်ပေါ့နော်စက်ကြီးတစ်ခုလဲပတ်ဖို့ဆိုလို့ရှိရင်ဘယ်စိတ်ပိုင်းလေးကပို့ပြီးတော့အရေးကြီးတယ်လို့ပြောဖို့ခက်တယ်ပေါ့နော်ဘာလေးပဲပြက်ပြက်စက်ကြီးတစ်ခုလုံးထိုးရက်သွားမှာပေါ့ဟုတ်လားဒီအိမ်တော်မိသားစုဆိုတဲ့စက်ကြီးလဲပတ်ဖို့အတွက် အိမ်တော်ကြီးတာဝန်ရှိတယ်ဇနီးမယားတာဝန်ရှိတယ်သာသမီတာဝန်ရှိတယ်အကုန်လုံးကအသီးသီးကိုတန်ဖိုးနဲ့ကိုမလုပ်နေတော့ရှိတယ်ဟုတ်လားအဲ့ဒါကြောင့်မလို့ဒီအယုသေးပြုတ်ရမယ်အလေးအမြတ်ပြုတ်ရမယ်တန်ဖိုးထားရမယ်ဆိုတဲ့နေရာမှာတော့လင်ယောက်ျားဖခင်တယောက်တည်းကိုပဲရည်ညွှန်းတာမဟုတ်တမိသားစုလုံးကိုရည်ညွှန်းတာအဲ့တော့ဘုန်းတို့ဘယ်လိုနားလဲရမှာလဲဆိုတော့မိသားစုတစုမှာအချင်းချင်းဟာဘာတွေတော့မီးတွေပဲမိတွေဆိုလို့ရှိရင်ဘုန်းဘုန်းတို့မယုံမသိမလေးမစားမလုံနဲ့ဘဇု့ဟိုမှာမထင်မဲ့မြင်မလုံနဲ့ဘဇု့ဟိုမှာ နော်အထင်သေးတဲ့စိတ်နဲ့မဆက်ဆံနဲ့ဟုတ်လားအဲ့ဒါလိုမယုံမသိမလေးစားလုပ်ရင်တော့ဘာဖြစ်မှာတော့မီးလောင်ပဲအိမ်တွင်းမီးလောင်ရတယ်ဆိုတော့အဲ့ဒါပဲနော်မိဘမီးလောင်ရတာရှိတယ်လို့မိဘတို့တော့မီးဆိုတော့ကြားဥပါတယ်ဟုတ်လားဒါပေမဲ့ဒီအစီကံတွေအစမြတ်စွာဘုရားထည့်ထားတာဘလောက်မြတ်စွာဘုရားရဲ့အမြင်အမျက်နှိုးစရာကောင်းတယ်လေနည်းနည်းရှိုင်ရှိုင်ကြဲကြဲပြန့်ပြန့်ဒါစဉ်းစားကြည့်ဟုတ်တယ်အကုန်လုံးကကိုကျေးဇူးသူကျေးဇူးအကုန်ရှိနေတာဒါမှအချင်းချင်းဟာ လေးစားမှုတန်ဖိုးထားမှုမျက်နှိုးမှုနဲ့သွားမှသွားကြမှသာလေအဆင်ပြေမှာအထင်သေးမှုမထင်မဲ့မြင်ပြုမှုနဲ့သွားလို့ရတော့အကုန်လုံးအဲ့ဒါဗျောင်းတက်သွားမှာနော်ဟုတ်လားအဲ့လို့ဆိုရင်နောက်ဆုံးသုံးခုမြောက်ပူဇော်ပတမဲ့မိရပါတော့တဲ့နော်ဓက္ခိနေယကိတဲ့မြတ်သောအလှူခံမိတဲ့မြတ်သောအလှူခံမိဆိုတာသူသူတော်ကောင်းတွေကိုပြောတာအဲသူတော်ကောင်းတွေရဲ့စကလုံးလေးသူတော်ကောင်းတွေကိုတုံလုံးထားတဲ့စကလုံးလေးတွေလည်းသဘောကျလို့ဘုံဘုံနည်းနည်းရွတ်ပြအောင်နော်ကတမောစာပြမနာကဓက္ခိနေယကိတဲ့ ဣဒဗြဟ္မဏရေတိတမဏဗြဟ္မဏပရပဝါရာပฏิဝိရတခန္တီသောရိစ္စနိဝိဋ္ဌာဧကမတ္တာနံတမင်တိဧကမတ္တာနံတမင်တိဧကမတ္တာနံပြိဋိနိဗ္ဗာန်ပင်တိတဲ့အဓိပ္ပာယ်ဘာပြောတော့နော်မတန်ရှင်းတဲ့မှားယွင်းတဲ့မိစ္ဆာအယူအဆတွေကိုရှောင်ကျဉ်ပြီးတော့နော်သူတော်ကောင်းဆိုတာရဲ့အဓိပ္ပာယ်ကိုဖွင့်နေတာနော်မတန်ရှင်းတဲ့မှားယွင်းတဲ့အယူအဆတွေကိုရှောင်ပြီးတော့နော်ခန္တီသောရိစ္စတဲ့ခန္တီဆိုတာသိခံတာသောရိစ္စဆိုတာကောင်းမှုမှာမွေးလျော်တာ နော်စင်ကြယ်တဲ့သဘောဟုတ်လားအဲ့ဒီခန္တီသောရစ္စတရားမှာနိဝိဋ္ဌာနော်ယတ္တိထားသူတို့ရဲ့ဘောကအဲ့ဒီပေါ်မှာယတ္တိထားတိခံမှုပေါ်မှာယတ္တိထားဘာပဲဖြစ်ဖြစ်တိခံမယ်ဆိုတာပေါ့နော်ဒီတလုံးနဲ့နဲ့ကိုပဲနော်ပြောရရင်နော်သူတော်ကောင်းအလုတ်ကတော်တော်ကြီးခရီးရောက်နေမှာဟုတ်လားနော်ခန္တီတရားမှာတိယတ္တိထားတယ်ပြီးတော့ဗါတော့သောရစ္စဖြူစင်ခြင်းတရားကုသိုလ်တရားမှာယတ္တိထားတယ်တဲ့ပြီးတော့ဗာဆက်ပြောတော့ဧကမတ္တနာတမင်တိတဲ့တခုတည်းသောစိတ်ဆိုတဲ့တရားကိုဆုံးမထားတယ်တဲ့ ဧကမတ္တနာတမင်တိတခုတည်းသောဒီစိတ်ဆိုတာလေးကိုငြင်းရအောင်လုပ်တာတဲ့ဧကမတ္တနာပြိဋိဘံမိတိတခုတည်းသောဒီစိတ်ကိုကိလေသာမီးတွေလုံးဝမတောက်အောင်တခါလဲနှိမ့်သက်ထားတယ်တဲ့အဲ့ဒါကိုဘာလို့ခေါ်တော့တမနာပြမနာသူတော်ကောင်းဆိုတာအဲ့ဒါကိုပြောတာသူကလည်းလောကပေါ်မှာအလုံးဝကြီးစုများတဲ့အတွက်ကြောင့်သူ့ကိုလည်းပဲမြတ်စွာဘုရားမီးထဲမှာထည့်ထားတယ်။ဘာမီးတော့အလေးအမြတ်ပြုရမယ်အယိုသေးပြုရမယ်နော်မျက်နှိုးရမယ်စိတ်ထဲမှာတန်ဖိုးထားပြီးတော့လေးလေးစားစားဆက်ဆံရမယ်အရာတစ်ခုလို့နားလည်ရမယ် ဟုတ်လားမိ6ပါးရှိတာနော်အဲခုနှစ်ခုမြောက်မိကြတော့သူရိုးရိုးမိလျှက်စစ်မိအကုန်ကျုံးဝင်ပါတယ်မိတွေဟုတ်လားသူကတော့အလိုရှိတဲ့ချိန်မှာတောက်အောင်လုပ်ရမယ်အလိုမရှိတဲ့ချိန်မှာညှိမ့်သက်ထားရမယ်သူ့ကိုလည်းတတိမထားဘဲနဲ့ဆက်ဆံသူလောင်ရင်လည်းဒုက္ခရောက်နိုင်တယ်နော်ဟုတ်လားအဲဒါပေမဲ့ तू ကစောစောကပြောခဲ့တဲ့မီး6မီးနဲ့ဆိုင်ရင် तू ကမီးလို့ဆိုတော့လည်းပဲ तू ကအရေးမပါဆုံးမီးဖြစ်သွားတာနော်ဟုတ်တယ်မို့လားပဂတိမီးလောင်လို့ဒုက္ခရောက်ရတာတဲ့နော်ဒီအခုပြောတဲ့မီးတွေလောင်လို့ဒုက္ခရောက်ရတာက နော်အရှိသဖြင့်တွေးကြည့်ရင် तू ကပို့ပြီးတော့တက်ရောက်မှု ထိခိုက်မှုပို့ပြီးတော့များတယ်ဒါကိုမြင်ဖို့လို့ဒါကတော့ဉာဏ်ရှိရင်ရှိသလောက်မြင်နိုင်တယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားမီးခုနှစ်မျိုးနော်ပေးရမယ်မီးသုံးမျိုးအယိုသေးအလေးမြတ်ပြုရမယ်မြတ်နိုးရမယ်မီးဟာသုံးမျိုး ဟုတ်လားအဲအခြေအနေကြည့်ပြီးတော့နော်ဆက်ဆံရမယ်မီးကရိုးရိုးမီးက10မျိုးဟုတ်လားအဲမီး9မျိုးရှုပြီးတော့အဲ့တော့ဒါလေးကိုဘုံဘုံကဘာလို့ပြောချင်စိတ်ပေါက်တာတုံးဆိုတော့နဗုဒ္ဓဓာရတ သင်္ကဟောနော်သာသမီဇနီးမယားရဲ့ပုံမှာကိုယ့်ရဲ့ဝတ္တရားကိုကြည်ပြင်းသောအဖြစ်ထွတ်ထက်တဆင့်တဲ့သင်္ခါတရားတို့ဖြင့်ချီးမြှောက်ခြင်းဟာမင်္ဂလာနော်ဒါတွေကိုဘုန်းဘုန်းတို့မရှိဘူးဝတ္တရားလည်းမကြည်ဘူးမေတ္တာတရားအခြေခံပြီးတော့နော်ချီးမြှောက်မှုစိတ်သုံးနေတယ်ဆိုလို့ရှိရင်ဘာဖြစ်မလို့နော်အမင်္ဂလာဖြစ်မှာနော်အမင်္ဂလာဖြစ်မှာဆိုဒီတုတ်တန်ရဘာမှဖြစ်နိုင်တော့မီးပါလောင်နိုင်တယ်ပေါ့နော်ဒါကြောင့်တချို့အိမ်တွေအိမ်တွေမီးလောင်နေကြတာပေါ့မျက်စိနဲ့မမြင်ရတဲ့မီးတွေ ဟုတ်လားဘလို့မှတချို့မတက်နိုင်ဘူးဆိုရင်ကိုယ့်ကိုယ်တတ်သေးသွားရတာတွေဟုတ်လားယူသွားရတာတွေမိလောင်တာမခံနိုင်လို့လေကိုယ်ဇလံကိုနိုင်အောင်မကနိုင်ဘူးဟုတ်လားဇလံတွေရှုပ်တော့ရှုပ်ထားပြီးတော့မြတ်စွာဘုရားဖြည့်ရှင်းပြီးပေးထားတာလည်းမသိဟုတ်လားတိတော့လည်းမလိုက်နာဖြည့်လည်းမဖြည့်ရှင်းဒါဖြည့်ရှင်းနည်းတွေပဲဟုတ်လားဟာပြီးမှအဖေကဲပါအမေကဲပါလုပ်လို့မရဘူးမိတကယ်လောင်ပြီဆိုတော့မှဟုတ်လားမိမလောင်ခင်ရစားပါလို့အောင်တော့တားရမယ်ဒီနီးလန်းတွေကဒါမိမလောင်ဖို့တားတဲ့နီးတွေလို့မဆိုနိုင်ဘူးလားဆိုနိုင်နော် อืมတနာကြီးထိုးတော့မယ်ဟုတ်လားအဲ့တော့ဘုံဘုံတို့ဒီနေ့မင်္ဂလာလဲဒီလောက်နဲ့ပြီးကြရအောင်နော်အဲ့တော့ဘုံဘုံတို့ဗုဒ္ဓဒါရတသင်္ကဟောနော်သာသမီစနီမယရဲ့ပုံမှာဝတရားနဲ့အညီချီးမြှောက်တာသင်္ခါတရားနဲ့အညီချီးမြှောက်တာဒါဟာကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားမင်္ဂလာတရားဟုတ်လားဒါကြောင့်ဒီမင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးမအထောက်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးဒီကနေ့ပြုလို့အထောက်ထားကြတဲ့ ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတည်း